ပြန်လိုက်စုကမ္မထာနာမေကမ္မထာနာမေဗန္တိဗန္တိဒေထာဒေထာသံသာရာသံသာရာဝိတာဒုက္ခတောဝိတာဒုက္ခတောမောဇနာထာယမောဇနာထာယဒုတိယံပိဒုတိယံပိကမ္မထာနာမေ ကမ္ဌာနမေဗန္တိဗန္တိဒေထာဒေထာတန္တာရာတန္တာရာဝိတာဒုက္ခတောဝိတာဒုက္ခတောမောဇနာထာယမောဇနာထာယတတိယံပိတတိယံပိကမထာနာမေကမထာနာမေအန္တိဗန္တိ ဒေထသေထတန္တာရသန္တာရဝိတ္တဒုက္ခတောဝိတ္တဒုက္ခတော မောဇနာထာယမောဇနာထာယဤခန္ဓာကိုဤခန္ဓာကိုညဖုံးမုံညဖုံးမုံဤညိုလူရမာဤဖျာဤညိုလူရမာဤဖျာတရားမှယေတရားမှယေတထိုင်တွင်တထိုင်တွင် အနှင်းပူဇော်ပါဤဖျာအနှင်းပူဇော်ပါဤဖျာဆရာသမားဆရာသမားအရိယာများကိုအရိယာများကိုပြမမိသမျှပြမမိသမျှတောင်းပန်သာတောင်းပန်သာဝန်ချကြောပါဤဖျာဝန်ချကြောပါဤဖျာငါပြုသမျှငါပြုသမျှ ညာလထိုရောညာလထိုရောဤကုသိုလ်သည်ဤကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေးဇူးပြုပါစေတည်းအမြန်ကျေးဇူးပြုပါစေတည်းတတ္တလောကတတ္တလောကဤသမျှအားဤသမျှအားဒါနသီလဒါနသီလ ညာလပေါင်းစုညာလပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေသေငှဝေသည်သေငှဝေသည်မသွေမုတ်ချရစေတည်းမသွေမုတ်ချရစေတည်းငါနှင့်ဒူစွာငါနှင့်ဒူစွာညာတတဝါတို့ညာတတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခ လိုတိုင်းရ၍လိုတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစေဝေကင်းစင်ဝေငြိမ်အေးရွှင်လန်းကြပါစေတည်းငြိမ်အေးရွှင်လန်းကြပါစေတည်းသိခြင်းကိုဆောင်သိခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေမရှောင်ညာနေ တေချိန်စေသောချိန်စေသောသေလေဓမ္မတာဓမ္မတာအာမနာအာမနာဉာဏ်စွာတရားရှာမပါရကဉာဏ်စွာတရားရှာမပါရကဉာဏ်စွာတရားရှုမပါရကဉာဏ်စွာတရားရှုမပါရကသာဓုသာဓု သာဓုယနေ့ဦးဇင်းတို့ဩစတြေးလျဘက်တော့ယနေ့စနေ14ရက်နေ့တနင်္ဂနွေနေ့2021ခုနှစ်မှာယနေ့မဟာသမယတုတ်နော်မဟာသမယတုတ်မဟာတတိပဌာဏတုတ်မဟာတတိပဌာဏတုတ်ကျင့်စဉ်ကြီးကိုဦးဇင်းတို့ တစ်ခုပြီးတစ်ခုလေ့လာလာခဲ့တာပထမအာနာပါနအဆင့်၄ဆင့်ဦးဇင်းတို့ပြီးခဲ့ပါပြီနံပါတ်1တတိမြဲအောင်လုပ်တယ်နံပါတ်2ဝင်လေထွက်လေရဲ့အရှိတိုကိုသိအောင်လုပ်တယ်နံပါတ်3ဝင်လေထွက်လေရဲ့အစလဲဆုံးသုံးချက်လုံးကိုသိအောင်လုပ်တယ်နံပါတ်4စိတ်ကိုကိလေသာတို့မှငြိမ့်အေးပြီးတော့ နော်ငြိမ့်စေမည်ဆိုတဲ့နောက်ဆုံးစစ်ပတ္တဗျံကာယသင်္ခါရရုပ်ရင်းကြမ်းတမ်းတဲ့ဝင်သက်ထွက်သက်တွေကိုငြိမ့်အေးအောင်လုပ်တဲ့အကျင့်ဆိုပြီးတော့အာနာပါနမှာပထမ၄ဆင့်အဲ့ဒါကိုဆရာတော်ကြီးတွေကတတိမြဲရာပထမဒုမာဒုရှိတိသုံးချက်တိမာတတ္တိယာစမာငြိမ့်စေပြီဒါမြတ်စွာဘုရားတိုက်ရဟောကြားတော်မူခဲ့တဲ့မာသတိပဋ္ဌာနာတုတ်ကပထမဆင့်ကိုဆရာတော်ဘုရားကြီးများ လင်္ကာစီကုံးခဲ့တာပါအဲ့တော့အဲ့ဒီ၄ဆင့်ဥစဉ်ပြီးပြီနောက်ဣရိယာပထဣရိယာပုအပိုင်းသွားရထိုင်လျောင်းအဲ့မှာရှုမှတ်ပွားများပုံပွားများနေပြီးကြတဲ့ဘက်ကဥစဉ်တို့တပတ်ကျော်ကဥစဉ်တို့အဲ့ဒါသင်ပေးခဲ့ပါပြီအခုဒီတပတ်သွားမယ့်ဟာကတံပစင်ညအပိုင်းတဲ့အမှုအရာများအမှုအရာများယဟန်သည် ရှေ့သို့သွားလျင် နောက်သို့ဆုတ်လျင်တဲ့တဲ့ကြည့်လျင်တစောင်းကြည့်လျင်ကိုယ်လျင်ဆန့်လျင်တပိတ်သင်္ကန်းကိုကင်ဆောင်လျင် စားလျင်တောက်လျင် ခဲလျင်ရက်လျင်ကျင်ကြီးကျင်ငယ်စွန့်လျင်သွားလျင်ရက်လျင်ထိုင်လျင်အိတ်လျင်နိုးလျင်နော်ပြောလျင်စိတ်စိတ်နေလျင်သိလျက်ပြုလေရှိ၏ တံပဇင်ညဟူသည်မှန်စွာ အပြားအားဖြင့်တိမှုကိုတံပဇင်ညဟု ခေါ်ပါသည်တံပဇင်ညဆိုတာကမှန်စွာ အပြားအားဖြင့်တိမှုကိုတံပဇင်ညလို့ခေါ်ပါတယ်တံမှန်စွာဝါကိုယ်တိုင်ပအပြားအားဖြင့်ဝါထူးခြားစွာဇင်ညဆိုတိမှုတံပဇင်ည မှန်စွာအပြားအားဖြင့်သိမှုကိုတံပဇင်ညလို့ခေါ်ပါတယ်အပြားအားဖြင့်သိခြင်းဟူသည်သုံးမျိုးရှိပါတယ်တဲ့အပြားအားဖြင့်သိခြင်းကနံပါတ်1သဘာဝလက္ခဏာသဘာဝလက္ခဏာကိုသိခြင်းသဘာဝလက္ခဏာဆိုတာက ယုတ်တရားနံတရားအသီးသီးတို့ဤမူရင်းသဘောလက္ခဏာသဘာဝလက္ခဏာဆိုတာတမ္ပဇိညာအပြားအဖြစ်သိတယ်ဆိုတာအပြားအဖြစ်သိခြင်းက၃မျိုးရှိပါတယ်တဲ့နံပါတ်၁ကသဘာဝလက္ခဏာယုတ်နံတရားအသီးသီးတို့ဤမူရင်းသဘောလက္ခဏာကိုသိရမယ်အဲ့ဒါသဘာဝလက္ခဏာသဘာဝလက္ခဏာ သာမင်ညလက္ခဏာတဲ့ယုံနံတရားအလုံးတို့တူညီသော အနိစ္စစာသောလက္ခဏာသာမင်ညလက္ခဏာကယုံနံတရားအလုံးတို့တူညီသောအနိစ္စစာသောလက္ခဏာအနိစ္စဒုက္ခအနတ္တရှုတာသာမင်ညလက္ခဏာတူညီတဲ့လက္ခဏာယုံနံတရားအလုံးတို့တူညီသောအနိစ္စစာသောလက္ခဏာ သင်္ခတလက္ခဏာယုံနာတရားတို့ဖြစ်ပျက်လက္ခဏာသင်္ခတလက္ခဏာယုံနာတရားတို့ဖြစ်ပျက်လက္ခဏာယုံနာတရားတို့ကိုတဲ့ဤလက္ခဏာ၃ပါးဖြင့်သိခြင်းသည် ပကတိအတိမှထူခြားသောကြောင့်အပြားအဖြင့်သိခြင်းဟုခေါ်ပါသည်တဲ့နော် တမဇာနာကာရီတမဇာနာကာရီ အနဲ့၃နီးတဲ့အတိဉာဏ်ဖြင့်ပြုတည်ဟူ၍၎င်းအတိဉာဏ်ကိုပြုတည်ဟူ၍၎င်းသိလျက်ပြုတည်ဟူ၍၎င်းအနက်ပြန်ဆိုပါတယ်တမ္ဇာနာကာရီသိလျက်နဲ့ပြုတာပထမအနက်အလိုအဖြစ်ရှေ့သို့သွားမှုစသော ကိစ္စဟူသမျှကို ပြုလို့လျင်အသိဉာဏ်ဖြင့်သာပြုရမည်သွားမယ်ဆိုရင်အသိဉာဏ်လေးနဲ့တတိလေးထားပြီးတော့ရှေ့ကိုသွားတယ်နောက်ကိုဆုတ်မယ်ဆိုရင်တတိလေးနဲ့နောက်ကိုဆုတ်တယ်အဲ့ဒါမျိုးကိုသွားဆုတ်လို့တာဒုတိယအနဲ့အလိုအပြင် ရှေ့သို့သွားမှုစသည်ကိုပြုလျင်အသိဉာဏ်ကိုဖြစ်စေရမည်ဟုဆိုလို၏ တတိယအနဲ့အလိုအပြင် ရှေ့သို့သွားမှုစသည်ကိုပြုလျင်သိလျက်သာပြုရမည်မတိဘဲမပြုရဟုဆိုလို၏သွားတဲ့အခါရက်တဲ့အခါထိုင်တဲ့အခါလျောင်းတဲ့အခါမိမိဣရိယာပုတ်တွေရွှေလျားမှုတိုင်းရွှေလျားမှုတိုင်းကြည်တယ်ရှစ်တဲတယ်ကြည်တယ်ဘေးကြည်တယ်စောင်းကြည်တယ်ငဲ့ကြည်တယ်နောက်ပြန်ကြည်တယ် အာလုံးကြည်တိုင်းကြည်တိုင်းတတိတွေထားပြီးကြည်ပါလို့အဲ့ဒါကိုဆိုလိုချင်တာဥဒိယတာဟိုဟိတာလေးတစ်ချက်တည်းဖွင့်သွားမှုရပ်မှု ထိုင်မှုအိပ်မှုလျှောက်မှု အစရှိတဲ့ဣရိယာပုတိုင်းဣရိယာပုတိုင်းမှာ တတိကိုထားပြီးတော့သွားပါလာပါစားပါနေပါ ရသော်ဘုရားအဲ့ဒါပြောတာတမ္ပဇင်၄ပါးတထက်ကတမ္ပဇင်ကအကျိုးရှိမရှိစဉ်းစားဆင်ခြင်မှုတပ္ပါယတမ္ပဇင်ကပြုလုပ်ရန်တင့်မတင့်စဉ်းစားဆင်ခြင်မှုဂောဘစရတမ္ပဇင်တဲ့တမထယောဂီမှာတမထကမ္မထအာယော ဝိပဿနာယောဂီမှာခန္ဓာ၅ပါးဟုသောဝိပဿနာအာယုန်နဲ့မပြတ်နှလုံးသွင်းမှုအတိညာအတ္တမောဟတပတိထိုတို့ရှုမှတ်သည်ဖြင့်ရင့်ကျက်သောအခါမတွေမဝေရှင်းလင်းစွာဖြစ်ပေါ်လာသောအတိညာတဲ့ဒါတပတိညာ၄ပါးကိုပြောတာအကျိုးရှိလားမရှိလားစဉ်းစားတာကတထကသင့်တော်ရလားမတော်လားစဉ်းစားတာကတပ္ပါယ ယုံနာနှစ်ရက်စင်မပြတ်ရှုမှတ်တာကဂောစရမမြဲဆင်းရဲသဘောပဲတိကွဲတာကအတ္တမောဟလို့မဟာစီဆရာတော်ဘုရားကြီးလှုပ်ထားတဲ့လင်္ကာပါတဲ့တထကတမ္ပသင်ကတစုံတစ်ခုကို ပြုလုပ်လို့လျင်ရုတ်တရက်မပြုသေးပဲအကျိုးရှိမီ မရှိမီကို ရှေးဦးစွာစဉ်းစားဆင်ခြင်ရမည်ဆင်ခြင်ပြီးလျင်အကျိုးရှိလောက်မှသာ ပြုအပ်ပေသည် အကျိုးမရှိလျင်ကမပြုတ်ပေဤသို့အကျိုးရှိမည်မရှိမည်ကို ရှေးဥစွာဆင်ញင်ခြင်းသည်တထကတံပဇင်တထကတံပဇင်မြည်ဤနော်တစုံတစ်ခုကိုလှုပ်တော့မယ်ဆိုလို့ရှိရင်မလှုပ်ခင်ကတည်းကအရင်စဉ်းစားတာစဉ်းစားပြီးမှဒီလှုပ်ဟာလှုပ်တင်တယ်လို့ဆိုပြီးမှအဲ့ဒါကိုဆင်ញင်ပြီးမှလှုပ်တယ်တပ္ပါယတံပဇင်ဆိုအကျိုးရှိသည့်အမှုပင်ဖြစ်တော်လဲ ပြုတ်ရန်တင့်မတင့်ကိုဆင်ញင်ရဥမည်ဆင်ញင်ပြီးလျင်တင့်တော်မှသာ ပြုတ်လုပ်ပေသည်မတင့်တော်လင်ကမပြုတ်လုပ်ပေအကျိုးရှိမရှိပြုတ်လုပ်ရန်တင့်မတင့်ကိုပြန်ပြီးတော့ဆင်ញင်ပါဥမာဇေဒီကိုဖူးမြော်ရန်သွားခြင်းသည် အကျိုးရှိသောအမှုပင်သည်သို့တော်ဖျားပွဲကာလ၌သွားလျင်ယောဂီအမသိတော် တရားဟောခြင်းသည်ကောင်း၏သို့သည်သို့တော်တဲ့လောကီကိစ္စအတွက်စိဝေရာ၌၎င်းအလုံးလုံးရာများ၌၎င်းဝိတဘာကပုဂ္ဂိုလ်များစိတ်ွယ်ရာ၌လောဟောပြောရာမသိတော့တရားဟောတာလည်းကောင်းတာပဲကောင်းပေမဲ့လည်းနေရာတိုင်းမှာဟောလို့မရဘူးလို့ဆိုတာပါနော်သူတင့်တော်တဲ့နေရာမှာ तू ဟောရတယ်သူဟာနဲ့ तू အဲ့ဒါကိုဆရာတော်ဘုရားကြီးကပြောတာနော်အလုတ်တွေလူကမှကြုံပြီးအလုတ်တွေကအရက်များနေပါဆို ဘုန်းကြီးကသူ့သွားပြီးတော့တရားဟောဟိုကစိတ်တွေဆိုးလာမှာပေါ့တဲ့ဒါလောက်လောက်ပြားနေပါသူဒီဘုန်းကြီးကလိုက်မသိတာနဲ့နေပါတရားတော့ကောင်းတော့ကောင်းတာပဲဒါပေမဲ့သူ့နေရာသူ့ဌာနသူသိရတယ်တဲ့နော်အဲ့ဒါမျိုးပြောတာပါနော်ဝိသဘာကတို့နောက်ပြီးတော့ဟိုထားပါတော့ယဟန်နဲ့အမျိုးသမီးတယောက်တည်းအဲစိတ်ွယ်ရာနေရာမျိုးမှာတရားဟောပါတယ်ဆိုရင်ဟောတာတော့တရားပဲဒါပေမဲ့လည်းအခုပြောသလိုဒါကမသိတော့ဘူးလေမသိတော့ရင်လူကဲ့ရဲ့တရားဖြစ်မှာပဲအဲ့ဒါကြောင့်မို့ ဝိသဘာကအယုံတွေပုဂ္ဂိုလ်တွေစိတ်ွယ်တဲ့နေရာမှာလဲဟောပြောရမသိတော်ဘူးတဲ့ဤသို့စသည်ဖြင့်အကျိုးရှိသောအလုပ်ပင်ဖြစ်တော်လဲမသိတော်သောအရာများစွာရှိဤသို့တင့်မသိကိုဆင်ခြင်မှုသည်တပ်ပါယတမ္ပတိမိပါတယ်တဲ့ဘယ်လှုပ်လှုပ်လှုပ်တင့်တော်ဤမသိတော်ဤအကျိုးရှိမရှိအာငါကောင်းတာပဲကွာကောင်းတာလုပ်တယ်ဆိုပြီးတော့အဲ့လိုလုပ်လို့လည်းမရဘူးတဲ့ဤလေးပါးတွင်တဲ့ တထာကတံပဇင်နဲ့တပ္ပယတံပဇင်နှစ်ပါးသည်လောကီလောကုတ်နှစ်ပါးလုံး၌ပြီးအကျိုးများ၏နော်သောသောမလုခင်မှာစင်ញင်တာတွေသုံးတတ်တာတွေအခုလှုပ်သိနေဆိုပေမဲ့လည်းအဲအချိန်ကာလအခြေအနေတွေကြည့်ပြီးသုံးတတ်တာကဒါလောကီနယ်ပါသက်ဆိုင်တယ်၎င်းနှစ်ပါးနဲ့ပြည့်စုံလောကလည်းကြီးပွားတိုးတက်နိုင်၏တမထဝိပဿနာအရာ၌လည်းတတိတမာတိပညာတို့ကိုလျင်မြန်စွာပြည့်စုံစေနိုင်၏ သို့တော်ဣန္ဒမတိနှစ်ပါးသည်တမထလည်းမဟုတ်သေးဝိပဿနာလည်းမဟုတ်သေးပေတမထဝိပဿနာတို့အခြေခံအထောက်ပံ့မျှတာဖြစ်သည်ဣန္ဒမတိနှစ်ပါးကိုပင်ဝိတ္တုတိမက်ပါတိဟာရိယဟာရိကပညာအမျက်မပြတ်ကမ္မထံကိုဆောင်ရ၌ဆင်ခြင်တော်မူတတ်သောပညာဟုခေါ်ဆိုတယ်အဲ့ဒီအခုနှစ်ပါးကတော့ဒါဝိပဿနာလည်းမဟုတ်သေးပါဘူးတဲ့တထဂတံပစဉ်နော် မိမိလုံးမဲ့အလုပ်ဟာအကျိုးရှိဤမရှိဤဆိုတာကိုသေသေးချာချာကြည့်ပြီးတော့လုပ်တဲ့အလုပ်နော်အဲ့ဒီလုပ်တဲ့အလုပ်ရဲ့အဲဒါကတော့အကျိုးတော့ရှိတယ်အကျိုးရှိပေမဲ့လည်းနော်ဒါဟာသင့်တော်ဤမသင့်တော်ဤငါတရားဟောသင့်ဤမဟောသင့်ဤပြသင့်ဤမပြသင့်စသဖြင့်ဆင်ញင်သုံးတက်ပြီးမှလုပ်တဲ့ဒီဟာနှစ်ခုဟာတကယ်တော့ဝိပဿနာတဲ့ပုံသေးပါဘူးတဲ့ဒါပေမဲ့ နော်တမာတိရဖို့ပညာရဖို့အတွက်အရန်ကို အထောက်ပြုအထောက်ကူပြုတဲ့အရာကြီးတစ်ခုဖြစ်ပါတယ်ကောစရတမ္ပဇင်တတိပဋ္ဌာန်အာယုံ၄ပါးသည်ယောဂီဤကျက်စားရနဲ့ပဲဖြစ်သောကြောင့်ဂောစရလို့ခေါ်တယ်တတိပဋ္ဌာန်တရား၄ပါးအာယုံ၄ပါးတတိပဋ္ဌာန်အာယုံ၄ပါးထိုအာယုံ၄ပါး၌မပြတ် ဖြစ်စေအပ်သောမှတ်သိမှုအသိဉာဏ်ကိုဂောစရတမ္ပဇင်လို့ခေါ်ပါတယ်ကမ္မထအာယုံမြဲသောယဟန်များမဟာဗုဒ္ဓဒေဝမထေရသည်16နှစ်လုံးလုံးဆွမ်းကံအသွာအပြန်၌ကမ္မထအာယုံကိုမပြတ်နှလုံးသွင်း၏16နှစ်လူတို့ပြောစကားများကိုဂယုမထားဘဲမလွတ်သောတတိတရားဖြင့်အထုတ်ရ အနှစ်20မြောက်တွင်ယဟနာဖြစ်၏မဟာနာဂထေတိမြတ်စွာဘုရားဤဒုက္ခရစရိယာအကျင့်ကို ပူဇော်လို၍ခုနှစ်နှစ်ခုနှစ်နှစ်ပတ်လုံးရချင်းစဉ္ညာသွားခြင်းကိုစောက်တည်၏ကဲထိုင်တာနဲ့လျောင်းတာတော့မပါဘူးရတာနဲ့စဉ္ညာနဲ့အဲ့ဒါခုနှစ်နှစ်တဲ့မဟာနာဂမတရား ထို့နောက်16နှစ်ပတ်လုံးကမ္မထာအာယုန်နဲ့မပြတ်ရှုမှတ်ပြီးနောက်23နှစ်မြောက်ပြည်သောအခါယဟန္တာဖြစ်ခဲ့၏ဒါရှေခေကကျင့်သွားတဲ့ယဟန်တွေဦးဇင်းတို့ကမပြောနဲ့။နော်ရှေခေကနှစ်ပေါင်း20တွေ30တွေကျင့်တာ။အခုကတနားရီလောက်ထိုင်ပြီးမက်လိုချင်တာဖိုးလိုချင်တာနဲ့ဆိုတော့ဘယ်နဲ့လုံးကြပါလဲဦးဇင်းတို့ကကနော်။တရားမထိုင်ရသေးဘူးလိုချင်တာမက်ဘွားရင်လိုရင်တာ။ နော်ဟိုဖြလက်နီးရသွားကျင်တာတမျိုးဟောကောင်းကင်ကြောင်းကျင်တာတမျိုးအမျိုးမျိုးတွေနဲ့လုပ်တဲ့ခေဟိုကဆရာတော်ဖရာတွေကဒီမှာနော်မဟာဖုဒ္ဒဒေဝအဲ့ဒါ16နှစ်လုံးလုံးနဲ့သွားတယ်ရက်တယ်ထိုင်တယ်လျှောက်တယ်ထိတယ်သိတယ်အဲ့ဒါကိုမှတ်တာဟိုကအခုပြောတဲ့မထေမမဟာနာဂမထေကအဲ့ဒါ16နှစ်ပတ်လုံးတဲ့နော်အခြားကမ္မထမယတိမထေကြီးတပါးဒီက တနေ့သောအခါတပည့်များလာရောက်၍စကားပြောနေသည်မေ့လျော့ပြီးလက်ကိုရုတ်တရက်ကွေးမိ၏ချက်ချင်းတရိယာ၍ပြန်ဆန့်ကအမှတ်ဖြင့်ထပ်၍ပြန်ကွေး၏ဤသည်ကိုတပည့်များကနားမလွယ်၏မေသောအခါငါသည်တရားအားထုတ်သည့်မှစ၍အမှတ်မလွတ်ပေယခုမူတင်တို့နှင့်စကားပြောမိ၍မဲ့ပြီးကွေးလိုက်မိခြင်းဖြင့်ထို့ကြောင့်အမှတ်ဖြင့်ကွေးခြင်း ဖြစ်သည်ဟုမိတ်နေစကားပြောနေနဲ့လက်ကိုအမှတ်တမဲ့လေးကွေးလိုက်တာကွေးလိုက်တော့လက်လေးကွေးလိုက်ပြီးတော့တစ်ခါထပ်ပြန်ကွေးတာဟိုထပ်ပြန်ကွေးလိုက်တဲ့အခါကျတော့ဟိုကတပည့်တွေကနားမလည်ဘူးဆရာတော်ဘာထလို့တပါတပါတဲ့လက်ကွေးလိုက်စလိုက်တယ်ဆိုတော့မှအဲ့ဒါတခါမှအဲ့လိုလက်ကွေးခြင်းဆန်ခြင်းအင်းဘာလို့လို့လှုပ်တိုင်းလှုပ်တိုင်းကိုတတိထားပြီးသူနေတာတဲ့တတိထားပြီးနာအခုဒီဟာစကားပြောနေရင်းနဲ့ဆိုတော့ မေ့သွားလို့နော်အဲ့ဒါကြောင့်မို့လောက်တာပါပဲနော်ပြန်ပြီးတော့တတိပြန်ကတ်တာလို့ပြောတာယဟနာဖြစ်နိုင်သောအချိန်6မျိုးတဲ့အမျက်မပြတ်ကမ္မထာအာယုန်၌နှလုံးသွင်းနေသောယဟန်သည်အကြောင်းဥပနေတရားနှင့်ပြည့်စုံလျင်ပထမအရွယ်မှာယဟန္တာဖြစ်နိုင်၏တဲ့အမျက်မပြတ် သွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်ထိတယ်သိတယ်စားတယ်ယိုတယ်ပေါက်တယ်သွားတိုင်းလာတိုင်းဣရိယာပုတ်၄ပါးမှာတတိတွေကပ်ကပ်ကပ်ကပ်ကပ်ကပ်ကပ်ကပ်ပြီးတော့ဦးဇင်းတို့အမျက်မပြတ်ရှုပွားနေတဲ့ပုဂ္ဂိုလ်เนาะစာရင်နဲ့လဲတတိသွားရင်နဲ့လဲတတိသွားတတိတလုံးအရှိသုံးအဆုံးနိဗ္ဗာန်ရောက်သွားအဲ့ဒါပဲเนาะဒီတမ္ပဇညာပိုင်းမှာ သွားရထိုင်လျောင်းဣရိယာပုတ်၄ပါးလုံးမှာကိုယ်ရင်ကိုယ်နေတာကိုသိထိုင်ရင်ထိုင်နေတာကိုသိရိုက်ရင်ရိုက်နေတာကိုသိလှရင်လှန်နေတာကိုသိစိတ်စိတ်နေစိတ်စိတ်နေတယ်လို့သိစကားပြောနေပြောနေတာသိပြောသင်ပြောလိုက်တာမှပြောမပြောသင်တာမပြောသူအဲ့ဒီလိုပေါ့နော် ကိုယ့်ရဲ့ဒီသင်တော်စကားပြောမယ်ဆိုရင်လည်းဒီစကားငါပြောပြောသင်သလားဒီလောက်လောက်မယ်ဆိုဒီလောက်ငါလောက်သင်သလား ဒါတွေကိုတတိထားမယ်အဓိကတော့အဲ့ဒီလိုတွေဦးဇင်းတို့တွေတတိအားနည်းလို့အမှားများတာလေစကားပြောပြီးမှဟာမှားသွားပြီငါတော့လွန်သွားပြီဆိုတော့စကားကြုံသွားပြီဟောပြန်ပိတ်လို့မရဘူးပြောပြီးသားကြီးอ่ะအဲ့ဒါကြောင့်မို့တတိအားတွေနည်းလို့ပြောမှားတွေဖြစ်တယ်ဆိုမှားတွေဖြစ်တယ်တတိအားတွေနည်းလို့လုံးသိမ့်ဤမလုံးသိမ့်ဤသေသေးချာချာမစင်သားတာ ဟာမှန်တာပဲကွာမှန်ရင်လုံးမယ်ကွာလုံးတယ်မှန်တယ်ပြောတိုင်းကောင်းတာမဟုတ်ဘူးလေခုပြောသလိုဟိုစိတ်ခွဲရရက်တွေမှာအများနဲ့မသိတော်တဲ့နေရာမှာလူတယောက်မှာသူ့မှာခက်ခဲဖြစ်နေတဲ့အချိန်မှာကိုကမှန်ပါတယ်ဆိုပြီးတော့မှန်တာကြီးထပြောပြောရင်ဟောရန်နေဖြစ်ကြခိုင်ရန်ဖြစ်ကြမှန်တော့မှန်တယ်သူများနားမခံတာရင်လည်းမရဘူးဒါကြောင့်မို့တင့်တော်တဲ့အချိန်မှာတင့်တော်တဲ့စကားကိုပြောမှုတင့်တော်တဲ့အလုပ်ကိုလုပ်မှုလုပ်ရမယ်အဲ့ဒီကနေမှ သေးသေးချာချာမပြောခင်လဲကြိုတင်ပြင်ဆင်ရမယ်အဲ့ဒီအနေမှာဦးဇင်းတို့အိမ်မှာနေရင်းနဲ့လည်းတရားတော်မတွေအခုကြွားတယ်လှမ်းတယ်ချတယ်ထိတယ်သိတယ်ဒါတွေကိုရသလောက်ပေါ့နော်တတိထားပြီးတော့ကပ်ပြီးတော့အော်အလုတ်လုတ်ရင်လည်းရပါတယ်အိမ်မှာထမင်းချဲရတဲ့အခါမှာထမင်းအိုးတွေပြင်းရတယ်ဆင်းရတယ်ဒီထဲမှာပဲအာယုံလေးတွေကိုလုတ်နေတာလေးတွေပေါ်မှာပဲတတိလေးတွေကပ်နေဒါတမထနော်တမထတခါတည်းထမင်းအိုးဆန်လေးရေးဆေးနေတယ် ရေဆင်းနေတဲ့အချိန်ကာလလေးမှာဆိုရင်လည်းရေဆင်းနေတဲ့ဟာလေးကိုဆန်လေးတွေကိုရေဆင်းနေနေဒီပေါ်မှာတတိကပြီးတော့အဲ့မာလေးတွေအသားလေးအေးရှုနေရင်တမထာနော်အဲ့ဒီကနေမှအော်ရေလေးကကြိုင်လဲတကအေးသွားတဲ့သဘောနှွေးသွားတဲ့သဘောအော်အေးသဘောလေးတွေနှွေးသဘောလေးတွေအော်ပြောင်းလဲနေရပါလားအခုတခါတည်းဒီမှာလက်တရားလှုပ်ရှားနေရတဲ့ပြောင်းလဲနေရအော်ရေလေးထိလိုက်ပြန်တော့နှွေးတလှဲအေးတလှဲပူတလှဲအော်ပူတလှဲအေးတလှဲ နှွေးတက်လက်နဲ့ဒီခန္ဓာကိုယ်ကြီးတွေအမြဲတမ်းဒီလိုပဲတခါပြောင်းလဲနေပါလားအပြင်းအရာတွေနဲ့ထိစတိုင်းထိစတိုင်းအခုဟိတာထဖွင့်ခံရတယ်ဘာလို့အေးလာလို့ဟောခန္ဓာကိုယ်ကအပြင်းကဟောပြစ်လာတော့ဒီမှာဦးဇင်းကစောစောအနှွေးတွေကချွတ်ထားခဲ့တာချွတ်ထားခဲ့ဒီမှာအနှွေးတွေမပါပဲနဲ့ဩနေလဲပူးနေတာဆိုတော့ရပါတယ်ဆိုပြီးဒီမှာတက်ထိုင်တော့ဟောနာစီးကျင်တယ်လို့ပြက်လာပြီးတော့ဒါခန္ဓာကြီးက အပြင်ရာသီဥတုနေနဲ့ပတ်သက်ပြီးဖောက်ပြန်လာတာနော်ဖောက်ပြန်လာအဲ့ဖောက်ပြန်လာတဲ့သဘောတွေကိုညံနဲ့ကြည့်တော့ဩဒီခန္ဓာကြီးကပူရင်ပူလာတယ်အေးရင်အေးလာတော့အမြဲရာသီဥတုတော်ဒီပေါ်မူတည်ပြီးတော့ဖောက်ပြန်နေတာတေတေနာပြီးရုပ်ပတိဩနေနာပြီးရုပ်ပတိเนาะအပူကြောင့်လည်းဖောက်ပြန်လာတယ်အေးကြောင့်လည်းဖောက်ပြန်လာတယ်အပူတွေအေးတွေကြောင့်ဖောက်ပြန်ပြီးတော့နေတဲ့သဘောတွေပြောင်းလဲနေတဲ့သဘောတွေအဲ့ဒီသဘောတွေကို သေးသေးချာချာညံလေးနဲ့ကြည့်ညံလေးနဲ့သေးသေးချာချာချင်းချင်းသုံးတာတော့ထိုင်နေရင်းနဲ့လျှောက်လေးနေနဲ့သွားနေရင်းနဲ့လာနေရင်းနဲ့အော်ပူတလဲအစ်တလဲတောက်တလဲတင်းတလဲသူ့သဘောသူဖောက်ပြန်ပြောင်းလဲနေတဲ့သဘာဝတရားတွေပဲလို့အဲ့ဒီသဘောတွေကိုဟောဆင်ញံသုံးတတ်တော့ပြောင်းလဲနေတဲ့သဘောမမြဲတဲ့ရုပ်ရဲ့သဘောတွေရှုတယ်မမြဲတာတွေရှုတယ်ဆိုတော့ဟောဝိပဿနာဖြစ်သွားတယ် ဟိုကတခါတည်းထိတယ်သိတယ်ထားတယ်ထိုင်တယ်ကိုွေးတယ်ညွတ်တယ်ဆန့်တယ်သိနေတမထအဲ့တော့တမထအရင်ရအောင်လုပ်ရမှာတမထနဲ့အရင်ဆုံးကိုွေးတိုင်းသိပါဆန့်တိုင်းသိပါ ထိုင်တိုင်းသိပါလှုပ်ရှားတိုင်းသိပါအဲ့ဒီလိုကိုွေးတိုင်းထိုင်တိုင်းလှုပ်ရှားတိုင်းဆန့်တိုင်းအဲ့ဒါကိုတတိထားတတိထားတတိထားတတိထားပြီးတော့နေရင်းနဲ့တတိအားတွေကကောင်းလာတာကောင်းလာတဲ့အခါကျတော့မှဥဇဏဝဝိပဿနာပဲပြောင်းရှုတာ အာဝိပဿနာကောင်းတယ်ကောင်းတယ်ဆိုဒါရိုက်ကြီးရှုလို့ကမရဘူးလေမလိုက်နိုင်ကြဘူးဘာကြောင့်လဲဆိုတော့တမာတိမရှိလို့เนาะတမာတိမျိုးကြောင့်မို့ဒီတမ္ပစင်ညာအပိုင်းမှာဥဇင်းတို့တရားတော်မတို့ဒါအခုဟိုဥဇင်းတို့ပြန်ပြီးတော့အကုန်မှတ်ရမှာကတမ္ပစင်ညာဆိုတာကအပြားပြအကုန်လုံးသိစရာမှန်တယ်အကုန်သိအောင်လိုက်ပြီးတော့တတိထားနေဖို့ပဲเนาะကြွတာလည်းသိလှမ်းတာလည်းသိထိုင်တာလည်းသိထတာလည်းသိကိုွေးတာလည်းသိဆန်းတာလည်းသိ ယိုတာလည်းသိပေါက်တာလည်းသိစားတာလည်းသိတတိတတိပဲအဲ့ဒီတတိတလုံးနဲ့ပဲကိုယ်တိုင်းဆန်တိုင်းစားတိုင်းတောက်တိုင်းအဲ့ဒါကိုတတိနဲ့နေပါတတိနဲ့ရှုနေပါအဲ့ဒါကိုသူကဆိုလိုတာနော်အမြတ်မပြတခါတည်းစကားပြောမယ်ဆိုလို့ရှိရင်လည်းပထမပြောသင့်မပြောသင့်စင်ញံမှာအဲအကောင်လုံးစင်ញံပြီးမှပြောသင့်ပါပဲပြောပါတဲ့နော်တထကတမ္ပဇင်နဲ့ဂောစရတမ္ပဇင်ဆိုတဲ့အဲတပ်ပါယတမ္ပဇင်ဆိုတဲ့ဒီသင်လျော်လျှောက်ပတ်မှာ တပ်ပါရဖြစ်မှပြောသင်ပြောတိုင်းမှလုံးတဲ့လုံးတိုင်းမှမှန်မင်မှန်ကြတော့လည်းပဲအဲ့ဒါမျိုးစင်ញင်သုံးတက်ပြီးတော့ကြွားတိုင်းလာနိုင်သွားတိုင်းထိုင်တိုင်းထားတိုင်းကိုတတိထားစောင့်ကြည့်တဲ့အဲ့ဒီလိုနဲ့များအမျက်မပြတ်စောင့်ကြည့်ရင်တဲ့အမျက်မပြတ်နှလုံးသွင်းနေတဲ့အကြောင်းဥပယဥပနိဒိယနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာပထမအရွယ်မှာယဟန္တာဖြစ်နိုင်၏နော်ပထမအရွယ်ဦးဇင်းတို့ဟောဒါတက်တန်းဆို25နှစ်အတွင်းကိုပြောတာ ပထမရွယ်ကအသက်90ကဒုတိယရွယ်90ကျော်ပြီးဆိုတာတတိယရွယ်နော်ဒါ85နှစ်သက်တမ်းနဲ့တွက်ပြတာအဲ့ဒါမျိုးဆိုလို့ရှိရင် ပထမအရွယ်မှာယဟနာဖြစ်နိုင်တယ်တဲ့အဲ့ဒါသွားရထိုင်လျောက်ဣရိယာပု၄ပါးနဲ့အဲ့ဒါနဲ့ဆိုတော့ဒီမာကြီးတို့ဦးဇင်းတို့ကသွားပြီအဲ့ဒီရွယ်လည်းမရတော့ဘူးဟဲ့လားကြောသွားပြီနော်ဒုတိယအရွယ်ယဟနာဖြစ်နိုင်၏တဲ့ကဲအသက်90ဆိုတော့ဦးဇင်းလည်းကြောသွားပြီ မရဘူးအဲ့တော့နော်အဲ့တော့ဒုတိယရွယ်တဲ့ဒါအမျက်မပြအဲ့လိုလောက်ခဲ့အဲ့မလောက်ခဲ့လို့မရတာဟုတ်တယ်မဟုတ်လားနော်နောက်တတိယရွယ်တဲ့နော်ဒုတိယအရွယ်ယ ahanan ဖြစ်နိုင် သို့မဟုတ်သေးလျင်တဲ့တေဂာနီးမှာယ ahanan ဖြစ်နိုင်၏တဲ့သို့မဟုတ်သေးလျင်တဲ့ဒါကနံပါတ်နံပါတ်1ကပထမအရွယ်မှာရရှိနိုင်တယ်နံပါတ်2အကျိုးအားဒုတိယအရွယ်မှာရရှိနိုင်တယ် နံပါတ်3ကတတိယအရွယ်နဲ့နောက်ဆုံးသေကာနာနီနော်ချို့လေသမတိတိယဟနာဆိုတက်တလုံးအထုတ်တယ်ယဟနာမဖြစ်သေးဘူးဒါပေမဲ့နောက်ဆုံးသေကာနာနီလေးကျမှသူကအာယဟနာဖြစ်ပြီးတော့မက်ကိုကူးသွားတာအဲ့ဒါမျိုးသမတိတိယဟနာလို့ခေါ်တယ်အဲ့လိုယဟနာမျိုးလည်းဖြစ်သွားနိုင်တယ်နံပါတ်၄တဲ့နောက်ဘဝ၌နတ်ဖြစ်လေယဟနာဖြစ်နိုင်၏နော်နောက်ဘဝမှာနတ်တွေပါတွေဖြစ်ပြီးတော့အဲ့ဒီကနေမှတခါတည်း အဲမက်နေယံဖို့ညာနေလူဘွားကအထုတ်သွားခဲ့တဲ့အကျိုးကျေးဇူးကသူကအထောက်ပံ့ပေးတာလေဦးဇင်းတို့ဒီဂောပိတာဆိုတဲ့အမျိုးသမီးသူကလူဘွားတော်ကမြတ်စွာဘုရားဆွေမျိုးတဲ့ရပဲသူ့အိမ်မှာတန်ခါသုံးပါးဆွမ်းခံကြွတယ်ဂောပိတာမျိုးသမီးကလည်းအများရန်ဆွလောင်းတယ်ဘုန်းကြီးတွေကလည်းဆွလာခံတည်တဲ့အခါကျတော့ ဘောဗိတာကဘာသွားဖြစ်လဲဆိုတော့တရားမင်းကြီးကသားသွားဖြစ်တာ။ तू ကဘာလို့လဲဆိုအမျိုးသမီးဘဝကို तू ကမလိုချင်ဘူး။မလိုချင်တော့ तू ကကောင်းမှုပြုတိုင်းပြုတိုင်းအမျိုးသားဘဝကိုပဲ तू ကဆူတောင်းတယ်။အဲ့ဒီဆူတောင်းတဲ့အတွက်ကြောင့်မို့ဂောဗိတာကသေလဲသေရောတရားမင်းကြီးရဲ့သားသွားဖြစ်တယ်သူဂောပကနတ်သားလို့ခေါ်တာအဲ့လိုခေါ်ပြီးတော့နေရင်တရက်ကြတော့သူ့ဒီမှာလာပြီးတော့ဖြောပြေကြတဲ့အဲ့ကားခြေတယ်ဒီအဲ့ဒီကားခြေတယ်ဒီအဲ့ဒီဟာဒီလာပြီးတော့ ဖြော်ပြတော့ तू ကကြည့်တဲ့ခါကျတော့ तू အဲ့မှာနဆိုတော့တကောပိန်နေလဲရှိတော့တန့်သိတာပေါ့လေအဲ့ဒါနဲ့ဟာဒီနေ့ပွဲကြည့်ရတာအတော်ကြက်သေးတုံးတာငါမကြည့်ကျင်တော့ဘူးဆိုပြီးတော့တခါတည်းအဲ့ဒီပွဲဖြတ်ခိုင်းတော်ပြီမကြည့်တော့ဘူးဆိုပြီးဟာရှင်သားဘာဖြစ်လို့တော့အာဘာဖြစ်ရမလဲမကြက်သေးတုံးတာတွေမြင်ရလို့ဘာတွေကြက်သေးတုံးတာတော့ရှင်သား ဘာဟောရမလဲအဲ့ဒီအဲ့ဒီကနေတဲ့နတ်သားတွေအဲ့ဒါငါအိမ်ဆုံးခံတဲ့ဘုန်းကြီးတွေပဲသူ့အိမ်ဆုံးခံလာတဲ့ဘုန်းကြီးတွေအခုကတဲ့ဘဝရောက်နေတာနော်အဲ့ဒါနဲ့ငါကြီးရတာကြက်တွေတုံးတာသူတို့ဖះသာသနာတော်တွေနေပြီးစိတ်တွေဘယ်မြတ်ထားခဲ့တယ်မသိဘူးတဲ့ငါတို့ဆိုတာဖះနဲ့အဝေးကြီးတဲ့ဖះနာကတ်လို့တော့မရဘူးတဲ့ဒါတော့အဝေးကြီးကနေတော့မှငါတို့ကုသိုလ်ကောင်းမှုတွေအများမပြတ်ပြုတ်ပြီးတော့ ဒီလိုတရားမင်းရဲ့သားကိုလာဖြစ်ရတယ်သူတို့ကငါ့ကိုလာပြီးဖြောပြရတဲ့ဘဝကိုရောက်အောင်သူတို့ကိုသူတို့လှုပ်လိုက်တာပဲသူတို့စိတ်တွေဖះသာသနာနဲ့ဘယ်ထားခဲ့တယ်မသိဘူးဆိုပြီးအဲ့လိုပြောလိုက်တော့မှအဲ့၃ယောက်ကပြန်ပြီးချက်ချင်းတရိယာရှက်လိုက်တာအဲ့ဒီမှာနှစ်ယောက်သောပုဂ္ဂိုလ်ကယဟန်ဘဝမှာတော့ဇန်နေရအောင်သူတို့အထုတ်ခဲ့ဘူးလေအဲ့ဇန်ရအောင်အထုတ်ခဲ့ဘူးတဲ့တမထစွမ်းရည်က ရှိတဲ့အခါရောက်တော့တခါတည်းအဲ့ဒီနားတွေချက်ချင်းပြန်ပြီးတော့အထုတ်လိုက်တာဇံအဆင့်ရလဲရရောနတ်ပြည်ကနေကွယ်ပြောက်ပြီးမြမဘုံကြီးထိရောက်သွားတယ်။ဟိုးနတ်တယောက်ကတော့ကရက်ခုံရက်ပဲဒီတိုင်းပဲသူကတော့အဲ့မှာဆက်ပြီးနေတယ်။နော်။ရောက်မို့နတ်ဘဝမှာရောက်သွားရင်လည်းပဲအဲ့ဒါတွေကအခုပြောသလိုတရားသူတရားမြတ်တွေကပြန်ပြီးတော့အထောက်ပံ့ပေးပါတယ်တဲ့။ဒါကြောင့်မို့ နောက်ဘဝ၌နတ်ဖြစ်လျက်ယဟန္တာဖြစ်နိုင်၏နံပါတ်5သို့မဟုတ်သေးလျင်ဖျားမပွင့်သေးသောအခါ၌ပစ္စေကဗုဒ္ဓဖြစ်နိုင်၏နော်နံပါတ်6သို့မဟုတ်သေးလျင်နောက်ဘုရားရှင်လက်ထက်မှာယဟန္တာဖြစ်နိုင်၏နော်ဒါရနိုင်တဲ့အကျိုးတရားတွေနော်ရနိုင်တဲ့အကျိုးတရားတွေကိုတရားကိုတည်တည်ချာချာလှုပ်သွားတဲ့ ဦးဇင်းတို့ဒကာဒကမတွေအတွက်အကျိုးတွေဟာနော်ဒီဘဝမှာလည်းရနိုင်တယ်နောက်ဘဝဒီမှာလည်းရနိုင်တယ်တန်ត្រာထွက်လည်းအတွက်လည်းအထောက်အကူတွေပြုနိုင်ပါတယ်နော်အတ္တမောဟတပ္ပတိရှေ့တော့သွားလျင်အစရှိသည်တို့၌မတွေ့မဝေသိခြင်းသည်အတ္တမောဟတပ္ပတိမြည်၏ဂောစရတပ္ပစဉ်ထက်တန်အပြည့်သောအခါ၌ အတ္တမောဟတံပစဉ်ခေါ်မတွေမဝေသောအသိဉာဏ်သည်အလိုလိုပင်ဖြစ်ပေါ်လာ၏ယောဂီအတ္တမောဟတံပစဉ်ဉာဏ်ဖြစ်ပေါ်ဘာဝနာအမြင်မရှိသည့်အန္ထပုထုဇဉ်သည်ရှေ့သို့သွားခြင်းစသည်ကို ပြုလျက်အတ္တကောင်ကသွားသည်ဟု၎င်းငါကသွားသည်ဟု၎င်းရှေ့သို့သွားမှုကိုငါကဖြစ်စေသည်ဟု၍၎င်းတွေဝေအတိမှားတတ်ကဲ့သို့တွေဝေအတိမှားခြင်းမရှိဘဲ ယောဂီသည် ရှေ့သို့သွားလိုစိတ်ဖြစ်လျေထိုစိတ်နှင့် အတူဖြစ်ပေါ်လာသောဝါယောဓာတ်ဤတောင့်တင်းမှုသည်လှုပ်ရှားမှု အမူအရာတို့ကာယဝိညာဉ်ကို ဖြစ်စေ၏ထိုဝါယောဓာတ်ဤပြန့်နှံ့မှုကြောင့်ကိုဟုဆိုသောဤယုတ်အပေါင်းစုသည်ရှေ့သို့သွား၏ရှေ့သို့သွားသော ထိုယုတ်အပေါင်းကို ကိုပင်ထိုယုတ်ပေါင်းကိုပင်လျှင်တစ်ကြိမ်တစ်ကြိမ်သော ခြေကြွားမှု၌ ခြေကိုကြွနေစဉ်ဝယ်တေဇောဓာတ်နှင့်ဝါယောဓာတ်နှစ်ပါးကအာကောင်းပြီးထိုနှစ်ပါးတွင်တေဇောဓာတ်ကရှေ့ဆောင်ဝါယောဩဓာတ်ကနောက်လိုက်ဖြစ်၏ရှေ့သို့လှမ်းနေစဉ်ဝယ်ဝါယောကရှေ့ဆောင်တေဇောက နောက်လိုက်ဖြစ်၏ခြေကိုအောက်သို့လွတ်ချစဉ်ဝယ်အာဘောဓာတ်နှင့်ပထဝီဓာတ်နှစ်ပါးကအာကောင်းပြီးထိုနှစ်ပါးတို့တွင် အရှိန်မတတ်ဖဲအဲအရှိန်တတ်ဆဲကြဆဲ၌အာဘောကရှေ့ဆောင် ပထဝီကနောက်လိုက် ခြားစဲဖိနှင်းစဲတို့၌ပထဝီဓာတ်ကရှေ့ဆောင်အဘောကနောက်လိုက်ဖြစ်၏ထိုခြေတလှအတွင်း၌ကြွားခိုက်၌ဖြစ်သောယုံနာတို့သည် ဆောင်သေးသို့မရောက်ကုန်ဆောင်ခိုက်၌ဖြစ်သောယုံနာတို့သည်လှမ်းခိုက်သို့မရောက်ကုန်လှမ်းခိုက်၌ဖြစ်သောယုံနာတို့သည်ခြားခိုက်သို့မရောက်ကုန်ခြားခိုက်၌ဖြစ်သောယုံနာတို့သည်လည်းဖိနှင်းခိုက်သို့မရောက်ကုန် ထို့သောကြွားကြိုက်စာသောခန္ဓာ၌သာလျှင်အစစ်အစစ်အပိုင်းပိုင်းအကန့်အကန့်အပြတ်အပြတ်ဖြစ်လျက်နှံအိုခင်တဲ့နှံများတစ်ဖြတ်ဖြတ်မြည်လျက် ပေါက်ကွဲကုန်တကဲ့သို့ပျက်စီးကုန်ကြ၏ထို့သောလင်းမြန်စွာဖြစ်ပြနေသောယုံနာထက်၌အဘယ်မည်သောသူသူရှေ့သို့သွားအံမည်အဘယ်မည်သောသူ၏သွားမှုဖြစ်သည်နိပရမတ္ထအာဖြင့်သောကတတ္တဝါကောင်အတ္တကောင်မဖက်ဓာတ်တော်ဤသာလျင်သွားမှုရမှုထိုင်မှုလျမှုပေသည် ထိုသောကြွားမှုစသည်ကိုကြွားမှုစားသောယုံနှင့်တကွချုပ်သွားသောစိတ်ကတခြားပါပေသည်ဆွဲတယ်ဟုဖြစ်ပေါ်လာသောစိတ်ကတခြားပါပေသည်ကြွဆွဲလှန်လွတ်ချနေရှင်းနောက်စိတ်တို့၏အစဉ်သည် အကြ၌အပြတ်မထင်အောင်အစဉ်ဆက်မြည်ရည်လျင်ကဲ့သို့ဖြစ်နေသည်ဤဆိုကပြည့်သည်ကယုတ်တရားတို့၏ဖြစ်ပျက်ပုံ အစဉ်၌ယောဂီမတွေ့မွေသိမြင်လာခြင်းသိမြင်လာခြင်းဟုဆိုသောအတ္တမောဟတမ္ပတင်ဖြစ်သည်။အိုအိုရှင်များတတိထားလော။သွားစေကာလခါသမယဝေပထမခြေလံယုံနံတန်တို့လှံဒုတိယမရောက်ကြဘူး။ဒုတိယခြေလံဒုတိယလှံယုံနံတန်လည်း လှန်တတိယမရောက်ကြပြီတလှမ်းတွင်လဲမြောက်စင်တမျိုးရှေတော်တပုံလွန်ပုံတဝအောက်ချတခေထီချင်းတလွေဖိနှင်းစိတ်အောင်တရွေ့၍မြန်အခန်းက၌ခြေလှမ်းပိုင်ချအစိတ်၆ပါးဝဲတွဲတွဲနန္တန်ရုပ်အတန်းတို့နှံအိုခင်းထက်နှံတွေကြက်တို့ ဖြစ်ပြနေရအနိစ္စသည်ဒုက္ခအနတ္တကြီးတာသည်လို့ဒါဦးဇင်းတို့တောင်မြို့မာကံတော်ဆရာတော်ဘုရားကြီးကလင်္ကာလေးလောက်ခဲ့တာအလုံးအိုးအိုးရှင်များတတိထားပါတဲ့သွားတဲ့ကာလအခါသမယမှာပထမခြေလှမ်းရဲ့ယုံနာတွေဟာဒုတိယခြေလှမ်းကြတော့မပါတော့ပါဘူးတဲ့ဒုတိယခြေလှမ်းရဲ့ယုံနာတွေဟာနောက်ထပ်တတိယခြေလှမ်းမှာမပါတော့ပါဘူး တဲ့ဦးဇင်းတို့ဒီဘိုင်းကဏ္ဍမှာအလုံးပြန်အကျင်းပြန်ချုပ်ပြီးတော့ပြောရရင်လောက်ရမယ့်အမှုကသမထဘိုင်းမှာတခုနဲ့ဝိပဿနာဘိုင်းတခုဒါကိုပဲလွယ်အောင်ပြန်မှတ်လိုက်ဒါဦးဇင်းကစာထဲမှာပါတဲ့အတိုင်းကိုအကုန်လုံးဒါဖတ်ပြတာနော်ဖတ်ပြတာစုံအောင်ဘုဒ္ဓတာရှိအောင်လို့လောက်ရမယ့်အပိုင်းကဦးဇင်းတို့ဣရိယာပုတ်တိုင်းသွားရထိုင်လျောင်းဣရိယာပုတ်တိုင်းမှာ ကြွတယ်လှမ်းတယ်ချတယ်ယိုတယ်ပေါက်တယ်စားတယ်မနက်မိုးလင်းကနေညအိယာဝင်သည့်ကာလတိုင်အောင်တဲ့မိမိရဲ့သွားမှုတိုင်းကိုတတိထားပါလှမ်းမှုတိုင်းကိုတတိထားပါနော်အင်းကြီးဝရင်ဝတ်တယ်ဆာမင်ဖီရင်ဖီတယ်နော်အကုန်လုံးတခါတည်းနှိပ်ရင်နှိပ်တယ်နေရင်နင်းတယ်ကြွရင်ကြွတယ်မရင်မတယ်နော်လှမ်းရင်လှမ်းတယ်ကြည်ရင်ကြည်တယ် ကြည်တိုင်းကြည်တိုင်းကြည်တိုင်းကြည်တိုင်းအဲ့ဒါမျိုးကိုတတိထားပြီးနေပါလို့ပြောတာတတိမထားလိုက်နိုင်တဲ့အချိန်တိုင်းမှာ အချိန်တိုင်းမှာဦးဇင်းတို့ရဲ့စိတ်ကိုကိလေသာကဝင်းဝင်နှိပ်စက်တာလောဘတွေကဝင်နှိပ်စက်လိုက်ဒေါသတွေကဝင်နှိပ်စက်လိုက် မောဟတွေကဝင်နှိပ်စက်လိုက်ဟာဟိုကမြင်လိုက်တယ်မြင်တာလေးပါမှာတတိမထားလိုက်သည့်အတွက်မြင်တာလေးပေါ်မှာကြိုက်ရင်လောဘမကြိုက်ရင်ဒေါသဖြစ်ရမယ် ကြားတဲ့အတန်လေးကိုတတိမထားလိုက်နိုင်တာနဲ့အဲ့ဒီမှာကြားတာလေးပေါ်မှာလောဘဖြစ်တယ်ဒေါသဖြစ်တယ်မောဟဖြစ်တယ်ကြားတာပေါ်မှာနာနာပေါ်မှာ စားတာပေါ်မှာစားရင်လည်းတတိမထားပဲစားတာကောင်းတယ်ကောင်းတယ်ဆိုလောဘဟာငါမကြိုက်ရင်ဒေါသဟောကြိုက်တယ်မကြိုက်တယ်ကောင်းတယ်မကောင်းတယ်ဒီဟာတွေပေါ်မှာလောဘတွေဖြစ်ရဒေါသတွေဖြစ်ရမောဟတွေဖြစ်ရတာဥစ္စံတော်တွေဘာကြောင့်လဲတတိမရှိလို့တတိမထားလို့တတိမေ့လျော့နေလို့ အဲ့ဒီတတိမေလျော့နေသည့်အတွက်တတိမထားသည့်အတွက်ဥဇဏောဒဂါရမတို့ဥဇဏောတွေကိုကိလေသာတွေက အမျက်မပြတ်ဒလဇက်လိုက်ပြီးတော့နှိမ့်ဆက်နေတာအဲ့ဒါကြောင့်မို့ဥဇဏောပြောတော့မယ်စကားပြောတော့မယ်ဆိုရင်လည်းတခါတော့မပြောခင်လဲတတိထားအာပြောတော့ပြောတဲ့နဲ့ဒါပေမဲ့ပြောရမယ့်အချိန်ဟုတ်လားမဟုတ်လားသိချပြန်ကြည့်ဟောအဲ့ဒီလိုနဲ့တခါတည်းကိုယ့်ရဲ့ပြောရမယ့်အချိန်တွေလုပ်ရမယ့်အချိန်တွေကိုသိချတတိထားစောင့်ကြည့် အဲ့ဒီလိုလုံးပြီးတော့မှဦးဇင်းတော်ကအကုန်လုံးကိုယ့်ရဲ့ဘဝမှာပြောသင်ပြောလိုက်တာပြောရတယ်ပြောရမယ့်အချိန်ကာလတွေလည်းသိရတယ်နော်အဲ့လိုတွေပြောပြီးတော့မှအခုနောက်ဆုံးကြတော့ဒါအခုသွားရထိုင်လို့ဣဒိယဘုလို့ဒါလုံးနဲ့တမထတွေကြီးပဲနော်ကြွားတယ်လှမ်းတယ်ခြားတယ်ဒါအထူးအဖြစ်ဓမ္မစီဆရာတော်ဘုရားကြီးတို့ရိတ်တာဆိုအထူးဒါအင်မတန်ကောင်းတယ်ဒီဒီကျင့်စဉ်ကို ကျန်တဲ့ရိတ်တာတွေကအဲ့ဒီဟာနဲတယ်ဦးဇင်းတို့မြန်မာပြည်မှာလေဟိုရှိတဲ့ရိတ်တာလည်းရှိကြဘူးချို့လေရိတ်တာတော့ထိုင်သူထိုင်ခြင်းပဲလုပ်ကြတယ်အဲတကယ်တော့မာစီဆရာတော်ဘုရားရဲ့ဟောဒီနီးရတာဘုရားဟောနဲ့အညီပေးတာကြွားတယ်လှမ်းတယ်ခြားတယ်ထိတယ်သိတယ်နော်ဒါဒီချိန်ကိုလည်းမှတ်အမှာပဲအဲ့ဒီချိန်ကျတော့ဟာထိုင်တဲ့အချိန်ပဲထိုင်ကြံတဲ့အချိန်ကျတော့အော်လွတ်တာမရဘူးတမာရီမတက်ဘူးเนาะတမာရီကိုတကယ်တက်ချင်တယ်ဆိုရင် အဲ့ဒီနီးကိုသုံးရမှာနော်နီးရသုံးရမှာအဲ့ဒါဦးဇင်းတို့ငယ်တုန်းကလည်းအဲ့တိုင်းလောက်ရတာဦးဇင်းတို့ငယ်တုန်းကဘာစကားမှမပြောရဘူးဒါကြတဲ့လနဲ့ချီပြီးတော့ဒီတိုင်းပဲကိုယ့်အနေကိုကြွားတယ်လှမ်းတယ်ချတယ်ဦးဇင်းဟိုအခုတိဘက်တွေဟိုဟာတွေဆိုရင်ဖတ်တာဦးဇင်းတော်တော်သဘောကျတယ်သူတို့ဆိုရင်ဟိုတလောအင်္ဂလန်ကဆရာတော်တစ်ပါးသူဒီတိဘက်မာယာနာကျင့်စဉ်တစ်ခုနဲ့အဲသူတရားရိပ်တာဖွင့်ထားတာသူတို့ကျင့်စဉ်တွေဟိုလောက်တာ သူတို့ဆိုရင်အဲ့လိုတစ်နှစ်3လကျင်ရတယ်တစ်နှစ်ကျင်ရတယ်အဲ့ဒါမျိုးနှစ်နှစ်ကျင်ရတယ်သုံးနှစ်ကျင်ရတယ်သူဆိုခုနှစ်နှစ်ထိကျင်တယ်တဲ့သူတို့ဆိုနှစ်တင်နဲ့ချီကျင်တာအခုနှစ်နှစ်ကျင်တဲ့အခါကျတော့သူကသူကျန်တဲ့အချိန်တွေသူကသူပဲနေအဲတလားတစ်ချိန်လောက်သူမိဘဆွေမျိုးလာတွေ့မယ်ဆိုတလားတစ်ချိန်တွေ့ခွင့်ပေးတယ်တဲ့အဲသူကသူဒီတာမန်လေးသူတို့စားရမယ့်အချိန်လေးဟွာလိုရမယ့်အချိန်လေးလောက်ပဲလာပြီးတော့အဲ့မှာသူတို့ဒီလာပြီးတော့စွန့်ဖုံးပေး ကျန်တဲ့အချိန်ကကိုကိုเจ้าနဲ့ကိုကနဲ့ကိုနေပြီးတော့သူတို့အဲ့လိုမှတ်ခိုင်းတာပေါ့ဒါသူကသူဘာပဲမှတ်နေနေပေါ့နော်ဆိုလိုတာကနောက်ဆုံးအဲ့ဒီလိုနဲ့စိတ်စိတ်ငြိမ်ငြိမ်နဲ့အကုံတော်ပွားနေနေမေတ္တာပို့နေနေသူတို့ကတော့ဝိပဿနာလမ်းတွေလောက်ရှိမှာမဟုတ်ဘူးလေဟိုဘာလို့ဦးစင်းတိတ်တေချာတော့မသိဘူးဒါပေမဲ့မေးကြည့်တော့ဟိုများသောအားဖြင့်သူတို့ကတော့မေတ္တာကမ္မထာအမ်ဗုဒ္ဓနုဒ္ဓတိကမ္မထာဒီကမ္မထာတွေကိုသူတို့ကဥတည်ပြီးလောက်တာပေါ့ဦးစင်းတို့ ဟိုသဘောကြတာကအဲ့လိုပါ။အော်လတွေနှစ်တွေနဲ့ချီပြီးတော့သူတို့မှအော်တစ်နှစ်ကျင့်မဲ့ဟဲ့နှစ်နှစ်ကျင့်မဲ့ဟဲ့အဲအဲ့ဒါမျိုးတွေနဲ့လှုပ်လှုပ်ပြီးတော့ကျင့်တာလေးကိုဒါဥစဉ်အဲ့ဒီသူ့ရဲ့အဲ့ဒီဗီဒီယိုဖိုင်လေးနားထောင်ကြည့်လိုက်လို့အဲ့ဒီဘုန်းကြီးသူတရားစခန်းဖွင့်နေတဲ့အကြောင်းလေးနဲ့သူတို့အဲ့ဒီ9နှစ်လောက်ထိသူကျင့်တဲ့အကြောင်းလေးတွေရှင်းပြတော့အော်ဒါကောင်းတဲ့လက္ခဏာလေးပဲလို့သူတို့မဟာယာနတွေဘက်မှာနော်ဒါဥစဉ်တို့ဒီဘက်တွေမှာကြောကိုယ့်အကိုတောထွက်ပြီး ကြင်ညင်တာချင်းအဲ့လိုကြီးသေးတာတစ်နှစ်နှစ်နှစ်ပေးတာမရှိဘူးဗျနော်အဲ့ဒါမျိုးတွေဒါအခုဥမာဟိုဟောက်ဆရာတော်ကြီးတို့ဘက်တော့ရှိတာပေါ့နော်သူတို့တောရတယ်ဆိုတော့အဲ့ဒါမျိုးတွေနှစ်တင်နေချီဒီတိုင်းဥစဉ်ဆိုလိုတာသေးတာကမ္မထမ်းเจ้าနေအနေနဲ့အဲအများကိုအများစုကိုအဲ့လိုပေးတာတွေတိတ်မရှိဘူးဒါသူတို့ဟိုဘက်တွေမှာအဲ့ဒါပေးတာဒါတော်တော်သဘောကျစရာကောင်းတယ်အသုံးလဆိုရင်သုံးလဆွမ်းစားခြင်းကလွဲဒါဘာမှကံပြောနဲ့ အဲသူတို့တစ်လတစ်ချိန်မိဘဆွေမျိုးအကြောင်းကိစ္စရှိတယ်ကျမကြီးကိစ္စရှိတယ်အဲအဲ့ချိန်တွေ့ခွင့်ပေးမယ်ကျန်တဲ့ချိန်ဆိုကိုယ့်အကိုအားထုတ်ဒါတော်တော်ကောင်းတဲ့နီးယူစရာလေးတွေပေါ့နော်ဒါအခုမာစီဆရာတော်ဘုရားကြီးတို့ပဲဆိုလို့ဥဒင်းသဘောကြတာဟောဒီသွားရထိုင်လေအောင်ဣရိယာပုလေးပါလုံးကိုဟောဒါရှုပွားခိုင်းတာအင်မတန်ကောင်းတယ်ဒါဥဒင်းတို့ငယ်တုန်းကလည်းအဲကြင့်ခဲ့တဲ့အခါတမာတိတွေအရန်တက်တယ်ဆိုအဲ့ဒါကြောင့်မို့တက်တာနေနေညညကိုတခါလဲ တကယ်ကြစ်ပြီဆိုတဲ့အခါကျတော့ကြွားတယ်လှမ်းတယ်ခြားတယ်ထိတယ်သီးတယ်ဘာမှစကားမပြောဘဲနဲ့နေနေညာညာအဲ့လိုများအထုတ်လိုက်တယ်ဆိုရင်တမာရီကသူ့ဟာသူအထွတ်ထိပ်တက်လာ။ကြောင်းမမြတ်စွာဘုရားအဲသူ့ရဲ့လက်ထက်မှာတခါတည်းဒီကြွားတယ်လှမ်းတယ်ခြားတယ်အိန္ဒိယပထပိုင်းသွားရထိုင်လေးရောက်နေလဲသေချာမှတ်။နော်သေချာထိုင်ရင်လဲထိုင်ရင်နဲ့သေချာမှတ်။အဲအဲ့လိုလဲမှတ်ဒီဟာကျတော့သမဇညာဘိုင်းမှာကျတော့အကုန်လုံးတတိကိုမလွတ်တန်းကိုအဲ့ဒါနေတိုင်းအဲ့ဒါမျိုး ရှုနေပါရှုနေပါဆိုတဲ့နေရာမှာအခုပြောတဲ့တမထာနီးနဲ့ဝိပဿနာနီးပေါ့နော်အာတမထမဟုတ်ဘူးအဲ့လိုလည်းမဟုတ်ပါဘူးအရင်လုံးသလိုရတာတမထပါအခုစိုးလုံးဆရာတော်ဘုရားကြီးပေါက်မြောက်သွားတဲ့ဟာကိုသေးသေးချာချာဖတ်ကြည့်ဖတ်ကြည့်တဲ့အခါကျတော့ဆရာတော်ဘုရားကြီးဆိုရင်အဲ့လိုပဲတခါတည်းရေထိုင်ရေထိုင်နဲ့လှမ်းလှမ်းနဲ့လှမ်းနဲ့လှမ်းနဲ့မျက်စိနဲ့စင်းစင်းနဲ့စင်းနဲ့စင်းနဲ့သူကအကုန်လုံးဒါပဲလောက်နေတာလေလဲထွင်းတယ်လဲထွင်းထွင်းတယ်သူကတတိကနေတာ အဲ့လိုတွေတတိကနေတဲ့အခါကျတော့တမာရီအားတွေကအရန်ကောင်းပြီးတော့ဒီကြောင့်မို့ဝိပဿနာလည်းရှုသွားရောဟောမက်ဖို့နိဗ္ဗာန်မြန်ကူးသွားတာအဲ့ဒါတမာတိကအထောက်ပံ့ပေးလိုက်တာအခုလည်းပဲအာတရားဆိုတာခက်ခက်ကြီးမဟုတ်ပါဘူးဟာဟိုလိုကြီးအကြွားတယ်ကြွားတဲ့အခါမှာပထဝီပြရပါတယ်တေသောတာပါဒုမကြီးတို့အဲ့ဒါတွေဦးဇင်းခုစာဖတ်တာပြတာဓမ္မကြီးတို့ရှုတဲ့အချိန်လည်းမြင်လဲမြင်မှာမဟုတ်သေးဘူးဘာလို့လဲဆိုတော့မရှုနိုင်သေးဘူးလေဟုတ်တယ်မဟုတ်လား မရှုပ်နိုင်သေးဘူးစစချင်းပုဂ္ဂိုလ်ကဒီမှာကြွတဲ့ခြေလမ်းထဲမှာပထဝီဓာတ်ကလည်းပါတယ်တေသောဓာတ်ကလည်းပါတယ်ဘယ်ကနေတေသောကကြွနေနေပါမမသိဘူးဟုတ်တယ်မလားဘာလို့တမာတိမှမရှိသေးတာအဲ့တော့ဘာကိုအရင်လောက်ရမှာလဲဦးဇင်းပြောကျင်တာကကြွတယ်လမ်းတယ်ချတယ်အဲ့ဒါလေးလောက်ကိုအရင်သိနော်အဲ့ဒီကြွမှုလေးတွေကြွမှုလေးတွေမှာကြွတယ်ကြွတယ်လှမ်းတယ်လှမ်းတယ်ချတယ်ချတယ်အဲ့ဒါမျိုးသုံးရင်လည်းသုံးလို့ရတယ် နော်တတိကိုနော်အဲ့ကြွားမှုတစ်ချက်ကိုမှတတိကိုတစ်ချက်နှစ်ချက်လောက်စီထားထားထားထားပြီးမှတတိကိုမြဲအောင်လုပ်အဲ့လိုလည်းရတယ်အဲ့ဈဉ္ဉံကမ္မထာနဲ့ပတ်သက်လို့လည်းမြတ်စွာဘုရားချစ်ကြူတာအများကြီးရဲ့ဈဉ္ဉံကမ္မထာတမာတိကိုခိုင်မြဲစေတဲ့အကြောင်းလေအဲ့ဒါကြောင့်မို့အဓိကကတော့ဦးဇင်းတို့လောက်ရမယ့်အလုပ်ကတရားရှာတယ်တရားရှာတယ်ဆိုအရင်ကြီးခက်ခက်ခဲခဲကြီးဟာဟိုလိုကြီးလုံးမဒီလိုကြီးလုံးမအဲ့လိုမဟုတ်ပါဘူးကိုယ့်ရဲ့ ဣရိယာပုနဲ့ကိုယ့်ရဲ့ကျမ်းမာရေးနဲ့ဒီမှာဆိုဖာလေးနဲ့ပဲထိုင်ထိုင်ထိုင်ကုန်လေးနဲ့ပဲထိုင်ထိုင်အောက်မှာတင်မလင်မဲ့ခွေးထိုင်ထိုင်ကိုယ့်ရဲ့ကျမ်းမာရေးနဲ့ကိုယ့်အလေးနဲ့ကိုလုံးကိုယ့်နဲ့ကိုကြီးကြည့်ပြီးတဲ့အခါကျမှကဲဒီခန်းနဲ့ဒီခန်းဒီလိုလမ်းလေးတစ်ခုရှောက်မယ်ဆိုရှောက်မဲ့နေရာလေးတခြားတတ်မှတ်ထားအဲ့တတ်မှတ်ထားပြီးအဲ့နေရာလေးမှာကြွတယ်လှမ်းတယ်ခြားတယ်ကြွရင်ကြွတယ်လှမ်းတယ်ခြားတယ် ဒါလေးကိုလမ်းလျှောက်ရင်လည်းခောက်တော့ခောက်ပြန်ခောက်တော့ခောက်ပြန်အဲ့ဒီနားမှာကြွားမှုလှမ်းမှုချမှုကြွားမှုလှမ်းမှုချမှုလေးကိုအဲ့ဒါလေးတွေကိုသေးသေးချာချာကြည့်ပြီးတတိထားတတိထားစောင့်ကြည့်စောင့်ကြည့်ပြီးတော့လမ်းလျှောက်ရင်းနဲ့သွားရင်းနဲ့လာရင်းနဲ့အဲလူများကိစ္စရှိလို့စကားပြောတယ်စကားပြောတဲ့အခါမှာလည်းတတိလေးထားပြောအဲ့ဒီလိုနဲ့ဒါမြတ်စွာဘုရားရဲ့အဆုံးအမတိုင်းကို တတိလေးကပ်ပြီးနေမယ်ဆိုတမာဓိတွေကတက်လာမယ်အဲတက်လဲတက်လာအဲတမာဓိတက်လာပြီဆိုတဲ့အခါကျမှအဲ့ဒီကြွမှုဟောအဲ့ဒီမှာကြွခြင်းနဲ့စိတ်ကလေးဖြစ်လာတယ်ကြွတယ်ဟောကြွခြင်းနဲ့စိတ်ကလေးကလည်းကြွလိုက်တဲ့အချိန်မှာကြွခြင်းနဲ့စိတ်ကလေးကမရှိတော့ဘူးဟောနန္တရားလေးကလည်းဖြစ်ပြီးတော့ပြက်သွားပြီအဲ့ဒီပထမကြွတယ်ဆိုတော့အချိန်ကာလမှာဝါယောဓာတ်ရဲ့တွန်းကန်လိုက်တာအဲ့တွန်းကန်လိုက်တဲ့ဝါယောဓာတ်ရဲ့ ဥစည်းပြီးတော့ဝါယောတကတွန်းကန်တယ်ဆိုရင်နောက်ကပထဝီတေဇောအာဘောကအာပထဝီဓာတ်ရဲ့တေဇောရဲ့ဝါယောရဲ့ဒီကဝါယောကဥစည်းရင်နောက်ကဓာတ်၃ပါးကလွယ်လွယ်ပြောနောက်ကဓာတ်၃ပါးအကုန်ပါပြီးသားပဲနောက်ကဓာတ်၃ပါး support လုပ်ပေးတာဝါယောဓာတ်ကိုနော်အဲ့ဒါမျိုးပံ့ပိုးမှုတွေနဲ့သူ့အနဲ့သူလှုပ်သွားတဲ့အဲ့မှာတွန်းကန်နေတဲ့သဘောလေးလှုပ်ရှားနေတဲ့သဘောလေးဟောအဲ့သဘောလေးတွေကြည့်တဲ့အခါကျတော့ ခြေလှမ်းကမလှမ်းပြီးတော့ချလိုက်တဲ့အခါကျတော့တင်းလာတဲ့သဘောတွေကြက်လာတဲ့သဘောတွေပူလာတဲ့သဘောတမျိုးမျိုးလေးပေါ်တယ်ဟောပေါ်လာရင်အဲ့ပထဝီဓာတ်ကဥစည်းသွားပြန်ရောစောသောကတွန်းကန်လှုပ်ရှားတဲ့ဝါရောဓာတ်ကြီးကအဲ့ချိန်မှာမရှိတော့ဘူးဖြစ်ပြီးတော့ပြက်သွားပြီနော်အခုမာတဲ့သဘောလေးပေါ်သွားတယ်မာတဲ့သဘောလေးကနေထပ်ပြီးတော့တစ်ခါပြန်လိုက်တော့တင်းကျပ်သွားတဲ့သဘောလေးဖြစ်တယ်အဲ့တင်းသွားတဲ့သဘောလေးကတစ်ခါလှမ်းလိုက်တဲ့ညော့သွားပြန်တယ်ဟောအဲ့တင်းမှုသဘောက မရှိတော့ဘူးရော့မှုသဘောရောက်သွားပြီရော့မှုသဘောရောက်သွားတဲ့အခါအောက်ပြန်ချလိုက်တယ်တခါတည်းအဲစစ်ကလည်းနာသွားတယ်ကြိုက်သွားတဲ့သဘောလေးတွေပေါ်လာမယ်ဟောတင်းမှုကြိုက်မှုတောက်မှုတင်းမှုဆိုတဲ့သဘောတွေဟာ ပြောင်းလဲနေတာဩရုပ်စင်တွေဟာပြောင်းနေပါလားရုပ်စင်တွေဟာသူ့သဘောသူပြောင်းလဲနေပါလားနာတွေကလည်းသူ့အနဲ့သူလှန်ကျင်တယ်ဆိုတဲ့စိတ်ကြွကျင်တယ်ဆိုတဲ့သိချကျင်တယ်ဆိုတဲ့စိတ် ရှေ့ကစိတ်ကပေါ်လို့နောက်ကနေမှကြွတယ်လှမ်းတယ်ချတယ်ဆိုတာဖြစ်နေရတာပဲ။အော်ရုပ်တရားတွေကလည်းဖောက်ပြန်ပြောင်းလဲနေရတယ်။နာမ်တရားတွေကလည်းအဲသူ့ဟာသူဖြစ်ပြီးတော့ပြက်နေရတာပဲ။နာမ်ကလည်းပြောင်းပြောင်းညှုတ်ပြီးတော့ညှုတ်ပြီးတော့သူကလည်းဖြစ်ပြီးတော့ပြက်ပြက်သွားရတယ်။ဒီရုပ်တရားတွေကရုပ်စင်းကြီးကကြွားတယ်၊လှမ်းတယ်၊ချတယ်။အော်ပုတလဲအေတလဲတောက်တလဲတင်းတလဲအဲတေသောတာကပေါ်လိုက်ဝါယောတာကပေါ်လိုက်အာဘောတာက ဓာတ်သဘောတွေဟာတမျိုးပြီးတမျိုးပြောင်းလဲပြီးတော့ပေါ်ပြနေရတဲ့သဘောတွေဟာသူ့သဘောသူဆောင်းနေတာသူ့အလုပ်သူလုပ်နေတာပါလားဒီထဲမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးဘာရှိရလဲရုပ်နဲ့နာမည်ရှိတယ်ရုပ်တရားရဲ့ဖောက်ပြန်ပြောင်းလဲပြီးတော့နေတဲ့ရုပ်တရားရဲ့သိတတ်တဲ့နာမ်တရားရဲ့အော်ရုပ်နဲ့နာမည်ရှိပါလားဒီရုပ်ဒီနာမ်ကိုပဲယောက်ျားလို့မိန်းမလို့ဖွဲလို့ကြောင်းလို့ကြက်လို့ငှက်လို့ဒါအာ ပုံကောအားဖြင့်ဒါသတ်မှတ်ပြီးတာပြောနေကြပြီမဲ့တကယ်တမ်းကတော့ယုတ်တရားနဲ့နံတရားပဲရှိတယ်ယုတ်နံဓမ္မသင်္ခါရတရားတွေပဲလို့အမှန်မြင်သွားပြီးတော့အဲ့ဒီယုတ်တရားတွေထဲမှာဆိုရင်လည်းပဲအသက်ကောင်လိပ်ပြာကောင်ဝိညာဉ်ကောင်ဆိုတာမရှိဘူးနံတရားတွေထဲမှာခံစားတတ်တဲ့နာလည်းသူသူခံစားပြတ်တာပဲမှတ်သားတတ်တဲ့ဟာလည်းမှတ်သားပြီးပြတ်တာပဲခံစားတတ်တဲ့သဘောမှတ်သားတတ်တဲ့သဘောတွေအကုန်လုံးခံစားပြတ်မှတ်သားပြတ်အကုန်လုံးဖြစ်ပြနေတဲ့ သဘောတရားတွေကြီးပဲရှိတယ်နံတရားတွေကလည်းအဲ့ဒါလည်းငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်အတ္တကောင်လည်းမဟုတ်ဝိညာဉ်ကောင်လည်းမဟုတ်ဘူးဒီပရမတ်ယုတ်တရားတွေဆိုတာလည်းပဲဘာမှအတ္တကောင်လိပ်ပြကောင်ဝိညာဉ်ကောင်ဆိုတာမရှိဘူးယုတ်တရားတွေကလည်းသူ့အတူဖြစ်ပြီးပြက်နေတယ်နော်ယုတ်တရားတွေကဖြစ်ပြီးတော့ပြက်နေတယ်နံတရားတွေကလည်းဖြစ်ပြီးတော့ပြက်နေတယ်အဲ့ဒီယုတ်ဓမ္မနံဓမ္မတက်တက်ကြီးပဲရှိတယ်ပုဂ္ဂိုလ်တ attva ဆိုတာတကယ်နာအရှိမဟုတ်ဘူးအဲ့ဒါပြည့်ညတ်လို့တော့ အော်ယောက်ျားရှိတယ်မိန်းမရှိတယ်ဖယားရှိတယ်တရားရှိတယ်တန်ခါရှိတယ်ဒါပြဉ္ညာလို့တော့ပြောနေကြတာပေါ့နော်ဒါကပြဉ္ညာပြောတကယ်ပရမတ်နဲ့ကြည့်တဲ့အခါကျရုပ်နာမဲ့ရှိတယ်အဲ့ဒါကိုညာနဲ့မြင်အောင်လုပ်ပြီးတော့ရုပ်တရားတွေဟာသူကသူဖောက်ပြန်နေတာပဲရှိတယ်ပြောင်းလဲနေတာပဲရှိတယ်ဒါကိုဒလဇတ်သိပြီးတော့ရုပ်တရားတွေရဲ့မမြဲမှုနံတရားတွေရဲ့ဖြစ်ပြီးပြက်နေတဲ့အမှု အဲ့ဒီယုံနံတွေကိုအဲ့ဒီမှာခြေလှမ်းတိုင်းကြွားတိုင်းလှမ်းတိုင်းကြွားတိုင်းလှမ်းတိုင်းမှာအဲ့ဒီပဲရုပ်ရဖောက်ပြန်တဲ့သဘောနော်သူကသူပူတလဲတောင်းတလဲတင်းတလဲအေးတလဲဓာတ်သဘောတွေသူ့သဘောသူ ဆောင်သူ့လောက်သူလောက်နေတာတွေကိုအဲ့ဒါလေးတွေကိုတတိထားပြီးတော့အော်ရုပ်တရားတွေဟာလည်းမမြဲပါလားရုပ်တရားတွေဟာလည်းဟောဒီရုပ်တရားလည်းမမြဲဘူးလို့ရှုလိုက်တယ်သိနေတဲ့နံတရားလည်းမမြဲဘူးလို့ရှုလိုက်အဲ့ဒီရုပ်တရားနံတရားတွေဟာ သူသဘောသူဆောင်နေတာမမြဲတဲ့အနေဆပဲလို့အဲ့ဒီလိုလေးရှုလိုက်အဲ့ဒါဝိပဿနာဖြစ်သွားပြီအဲ့ဒါကအခုဣရိယာပုတ်ထိုင်နိုင်ထိုင်ရင်လည်းမှတ်လို့ရတယ်ထိုင်ရင်လည်းမှတ်လို့ရတယ်သွားရင်လည်းမှတ်လို့ရတယ်နော်ထိုင်ရင်လည်းကျတော့ကြာကြာလေးထိုင်လာတဲ့ပထမနာသီဝါမှာဝင်တယ်လေထွက်တယ်လေတွန်းမှုကမ်းမှုလေးကြည့်နေအတွန်းတယ်လေကန်တယ်လေတွန်းတယ်လေကန်ပြောင်းလဲနေတာ ဝါယောဓာတ်လေးကသူ့အတူပြောင်းနေတာအဲ့ပြောင်းနေတာတွေကြည့်လိုက်တော့ခန္ဓာကိုယ်ထဲမှာထိုင်ရင်းနဲ့လဲပူတလဲလာပြန်ပြီအေးတလဲလာပြန်ပြီတင်းတလဲလာပြန်ပြီတောင်းတလဲလာပြန်ပြီဟောအမျိုးမျိုးဒီဓာတ်ကြီးလေးပါတမျိုးပြီးတမျိုးပြောင်းလဲပြီးနေတော့ဖောက်ပြန်နေတယ်ပြောင်းလဲနေတယ်အဲ့ဒီတမျိုးပြီးတမျိုးဖောက်ပြန်နေတယ်ပြောင်းလဲနေတယ်အဲ့ဒီသဘောတရားတွေအဲ့ဓာတွေကိုညံနဲ့သေးသေးခြားခြားလေးကြည်ပြီးတော့ရှုတော့ ရုပ်တရားတွေနာမ်တရားတွေမမြဲခြင်းတွေရှုတာအဲ့ဒါဝိပဿနာဉာဏ်ရောက်သွားပြီနော်ရောက်မို့ဦးဇင်းတို့ဒါတော်မတို့ဒီနေ့ဒါရှုရမယ်ရှုွယ်ဒီနေ့ရှုရမယ်ရှုွယ်ကတော့ဒါဦးဇင်းတို့သွားရထိုင်လျောင်းဣရိယာပုတ်၄ပါးမှာဒါတော်မတို့တတိကိုမပြတ်တမ်းထားဖို့ပဲအရေးကြီးတာပါကိုကတခါတည်းတတိထားနိုင်ထားနိုင်သလောက်ကို့မှာကိလေသာတွေနှိမ့်ဆက်ခြင်းခံခြင်းကလွတ်ပါတယ် တတိမရှိရင်ကိလေသာနှိပ်စက်ခံရတယ်တတိအားကောင်းရင်ကိလေသာနှိပ်စက်ခွင့်မရဘူးเนาะရေပြည့်နေတဲ့အိုးဟာတဲ့เนาะဘလို့မှနောက်ထပ်ရေထက်လို့မရတယ်လို့ပဲတဲ့တကားနံရံကြီးကိုတခါတည်းအဖော်လုံးနဲ့ပေါက်လို့အဲ့တကားနံရံကြီးကဘလို့မှ မကတ်ဘူးတဲ့အဲ့ဖော်လုံးကတကားနံရံကိုရွှွန်တို့အဲ့ဒါမျိုးနဲ့ပြစ်လိုက်ရင်တော့နံရံကိုသွားကတ်တယ်တဲ့ဟောဦးဇင်းတို့ရဲ့တန်တာမှာလည်းပဲဒီတိုင်းပဲ နော်ကိုယ့်ရဲ့တဏ္ဍာနဲ့မှာဟာလာဟင်းလင်းကြီးဖြစ်ထိုင်ရင်ရေထဲသလောက်ဝင်မှာပေါ့ရေအိုးရေမရှိရင်တော့အခုလည်းပဲကိလေသာတွေအဲငြိမ်းအမှုဖြစ်တဲ့တတိကိုယ်တဏ္ဍာမှာမရှိဘူးဆိုရင်တော့ကိလေသာတွေဒလဟောစီဝင်မှာပဲအဲ့ဒါကိလေသာတွေဝင်ရင်းအကြောင်းဆိုတာကိုကတတိမရှိလို့ပဲအဲ့ဒါကြောင့်မို့ကိုကိုကိုတတိထားနောက်ဆုံးမြတ်စွာဘုရားဟောခဲ့တာလဲအပမဒေနဘိက္ခဝေတမ္မာဒေထ စစ်သားတို့မမေ့မလျော့မပေါ့တဲ့တတိတရားနဲ့နေရကြပါတော့တဲ့မြတ်စွာဘုရားဒီဆုံးမှာပဲပေးတာအဲ့ဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတို့တို့တွေကလည်းအခုမမေ့မလျော့တဲ့တတိတလုံးကိုအရှိသုံးပြီးတော့အော်ဒီနေ့ဒါဦးဇင်းတို့တမ္ပစင်ညာပိုင်းပြီးသွားပါပြီเนาะနောက်တစ်ပတ်ဒီမှာဒါဦးဇင်းတို့ပฏิကူလမနတိရမနတိကာရအပိုင်းတို့ဓကမထံအပိုင်းတို့ဦးဇင်းတို့ဟိုသွားတော့မယ်နောက်ပတ်တွေကျော်32ခုတာသာရှုွက်တွေ နော်ဓကမထန်ရှုွက်တွေသွား32ခုထသာရှုွက်ကအခုခေတ်ကြီးရှားသွားပြီရှုတဲ့ရိပ်သာတိတ်မတွေ့ရဘူးဩ32ခုထသာဆံမင်းခြေတဲ့လက်တဲ့သွားအရေးအသားအကြောအယိုရိုတွင်ခြင်းသည်အညို့ဥသိဥမဆိုရှုတဲ့ရှုွက်တွေကအရင်တော့တောင်ပုလူဆရာတော်ဘုရားကြီးအဲ့ဒါတွေရှုတာအဲအဲတောင်ပုလူဆရာတော်ဘုရားကြီးရဲ့မှတ်တမ်းတွေထဲမှာတော့တွေ့ရတယ်အခုခေတ်ရိပ်သာတွေကြတော့ အဲတခါတည်းပဲမက်ဖို့နိဗ္ဗာန်ရောက်ချင်တဲ့လူများတာသူကတခါတည်းစိတ်ဓာနုပဒနာတွေဓမ္မနုပဒနာတွေအမြင်ဆုံးသူကတက်ရှုလိုက်မှာပဲတခါတည်းဒိုင်းဆိုရောက်မယ်ထင်ပြီးတော့အဲ့ဒီပဲတက်ရှုကြတာဆိုဒီအောက်ကကြော်ထားခဲ့တာများတယ်သိပြီးမတွေ့ရဘူးเนาะအဲ့တော့ဦးဇင်းကတော့ဒါကျင့်ကျင်တဲ့တရားဓမ္မတွေအတွက်ကျင့်လို့ရအောင်ပါเนาะအဲ့ဒါကျင့်တာတော့တတိပဒံ၄ပါးဘယ်ဟာကျင့်ကျင်ရပါတယ်ဒါဒါကာနုပဒနာထဲမှာဒါနောက်တစ်ပတ်ကစပြီးတော့အဲ့ပရိကုလမနတိကာရ အာအဲ့ဒီရှုွက်တွေကိုဦးဇင်းတို့တပတ်ချင်းတပတ်ချင်းအဲ့ဒါတွေဦးဇင်းတို့ရှုမှတ်မယ်ရှုမှတ်ပြီးတော့ဒါအခု လောလောဆယ်ပြီးတော့6ခုပြီးသွားပါပြီအာနာပါနာ၄ဆင့်ပြီးခဲ့ပါပြီဣဒိယာပထဣဒိယာဘုအထိုင်နေကြွားတွေရသွားရထိုင်ဣဒိယာဘု၄ပါးရှုွက်ပေးပါပြီတံပတိညသွားတိုင်းရတိုင်းယိုတိုင်းစားတိုင်းတောက်တိုင်းเนาะအပြားအဖြစ်အလုံးကိုသိရတဲ့တံပစင်ညာအပိုင်းဆိုတဲ့ဒီအပိုင်းကြီးကိုလည်းဒါမြတ်စွာဘုရားဟောတော်မူတဲ့အတိုင်းပဲဒါဥစဉ်အလုံးရှင်းပြခြင်းဖြစ်ပါတယ် အဲ့ဒီရှင်းပြထားတဲ့အဲ့ဒီသဘောတွေကိုဒါအခုဦးဇင်းတို့တရားဓမ္မတွေယုတ်တရားတွေနံတရားတွေဓာတ်တရားတွေပရမတ်တရားတွေဒါတွေကိုတေချာသဘောပေါက်ပြီးတော့အခုဒီနေ့ဟာကိုအကျဉ်းချုပ်ပြန်ပြောရရင်တမထအနေနဲ့မှတ်နည်းဝိပဿနာအနေနဲ့မှတ်နည်းနှစ်ခုပဲမှတ်လိုက်ပါကျန်တာတွေကအာဟိုပါဠိတွေဟိုတွေကြောမှတ်တာလဲပြောတော့မယ်အပြီးတိုင်ပြောက်သွားမှာเนาะပြောတော့မရမှာအပြီးတိုင်ပြောပါဠိဆိုကိုမှတ်နေကြမှာမဟုတ်တာဆိုတော့အဲ့တော့ အော်ကြွတယ်လှမ်းတယ်ခြားတယ်ထိတယ်သိတယ်ထိုင်းတယ်အဲ့ဒါမှတ်နေသမထာအဲ့ဒီကြွမှုလှမ်းမှုလေးတွေရဲ့ရုပ်တရားတွေရဲ့ပြောင်းလဲမှုတွေပထဝီတေသောအဘောဝါယောဆိုတဲ့ဓာတ်သဘောတွေပူတလဲအေးတလဲတောင်းတလဲတင်းတလဲကြွားတလဲတွန်းတလဲကန်တလဲဖောက်ပြန်ပြောင်းလဲတာတွေမှတ်ရင်ဒါအဲ့ဒါတွေရဲ့မမြဲခြင်းကိုမှတ်ရင်အနေစာကိုမှတ်ရင်မမြဲတယ်ဆိုတာအနေစာအဲ့ဒါတွေကိုမှတ်ရင်ဝိပဿနာပါเนาะနောက်ပြီးတော့ ကြွကျင်တယ်ဆိုတဲ့စိတ်လှမ်းကျင်တယ်ဆိုတဲ့စိတ်ချကျင်တယ်ဆိုတဲ့စိတ်ထိကျင်တယ်ဆိုတဲ့စိတ်သိကျင်တယ်ဆိုတဲ့စိတ်လောဘဖြစ်တဲ့စိတ်ဒေါသဖြစ်တဲ့စိတ်အဲ့ဒီစိတ်လေးတွေနဲ့တခါတည်းတွဲမှနံတရားလေးတွေကလည်းသူသူဖြစ်ပြီးတော့ပြက်အော်ယုတ်တရားတွေကလည်းဖြစ်ပြက်အော်ယုတ်တရားနံတရားတွေကဖြစ်ချင်းပြက်ချင်းသဘောပဲရှိပါလားလို့အဲ့ဒီလိုရှုမှတ်ပွားများပြီးတော့အာထုံနိုင်ရင်အဲ့ဒါဝိပဿနာဖြစ်ပါတယ်ဒါကြောင့်မို့ယနေ့နော်အာ ဦးဇင်းတို့တမစင်ညာဘိုင်းတော့အလုံးပြီးသွားပါပြီဒါကြောင့်မို့ယနေ့တရားတော်မှာပေါင်းသူတော်ကောင်းတို့တွေသည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသဗ္ဗညုတရွှေဉဏ်တော်ကြီးဖြင့်ထိုးထွင်းသိမြင်၍ဟောကြားတော်မူခဲ့သောဤမဟာတတိပရဏသုတ်တော်ကြီးအတိုင်းမိမိတို့ကြင်ကြံကြိုးကိုပွားများအထုတ်နိုင်ကြပါစေကုန်သတည်းသာတိသာတိသာတိပါဖျာ ကဲမိမိတို့အိဒီယာဘုတ်စိတ်တန်းကြအောင်ပြင်ပြီးတော့စထိုင်လို့ရပါပြီပြီးတဲ့ယောဂီများမိမိရဲ့နာသီဝမှာဝါယောဓာတ်ရဲ့တွန်းသဘောကံသဘောလေးကိုစပြီးတတိထားပြီးတော့ကြည်ပါလေးလေးတွန်းတလှဲကံတလှဲတွန်းတလှဲကံတလှဲဝိပဿနာပဲကူးကျင်လို့ဝင်နေထွက်တယ်မသိပဲနဲ့နာသီဝဝါယောဓာတ်ရဲ့တွန်းတဲ့သဘောကံတဲ့သဘော တွန်းမှုသဘောကံမှုသဘောကိုကြည့်ပါတွန်းသဘောကံသဘောဝါယောဓာတ်ရဲ့တွန်းသဘောကံသဘောလေးကိုတတိထားပြီးတော့မှတွန်းမှုသဘောလေးကံမှုသဘောလေးတွန်းတလက်ကံတလက်တွန်းတလက်ကံတလက်နဲ့သူ့သဘောသူဆောင်နေတာလေးကို အရင်ဆုံးတမထအနေနဲ့သိချာကြည့်ဒိုးဝင်လာတဲ့သဘောလေးကံထွက်သွားတဲ့သဘောလေး အဲ့ဒါလေးကိုသမထအနေနဲ့တတိအားကောင်းကြည်ပြီးတော့မြဟိုဘက်ကြောင့်ဝိပဿနာနဲ့ဩတွန်းတက်လှဲ့လာပြန်ပြီကန်တက်လှဲ့လာပြီမမြဲပဲနဲ့ပြောင်းလဲနေတဲ့သဘောလေးပြောင်းနေတာသူသဘောလေးသူဖောက်ပြန်ပြောင်းလဲနေတာတွန်းတက်လှဲ့လာတယ်ကန်တက်လှဲ့လာတယ်ဆိုပြောင်းနေတဲ့သဘောကို နောက်မှရှုမယ်စစချင်းတမာတိရအောင်တွန်းတယ်ကန်တယ်တွန်းတယ်ကန်တယ်ဆိုသေးသေးချာချာလေးအဲ့ဒါကိုပဲကြည်ပါ ပေါ်ရာပေါ်ရာကိုတတိထားရှုတင်းမှုသဘောတွေတောက်မှုသဘောတွေပူမှုသဘောတွေအေးမှုသဘောတွေခန္ဓာကြီးရဲ့ပြောင်းလဲနေရင်အဲ့ဓာတွေကိုရှုကိုယ့်ရဲ့ငယ်လေးကနေပြီးတော့ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွရွရွရွရင်ဘက်ထဲမှာဒိတ်ဒိတ်ဒိတ်ဒိတ်ပေါ်နေတဲ့ယောဂီများလည်းအဲ့မှာဒိတ်ဒိတ်ဒီရိတ်ရိတ်နဲ့ဓာတ်တဲ့ပြောင်းလဲနေတဲ့သဘာဝတရားတွေအဲ့ဒါဝါယောဓာတ်တွေတွန်းကန်နေတာ ဒိန်ဒိန်ဒိန်ဒိန်ဒိန်နဲ့ခန္ဓာကိုယ်မှာပေါ်ရင်ပေါ်တဲ့နေရာကြည့်မျက်နှာတွေတင်းလာလိုက်ကြက်လာလိုက်ကြာကြာထိုင်းလာတော့အောက်ကပူလာလိုက်တောင့်လာလိုက် တင်းလာလိုက်အဲဖောက်ပြန်တဲ့သဘောတွေအဲ့ဒီဖောက်ပြန်တဲ့သဘောတွေကိုသေးသေးချာချာညံလေးနဲ့စိုက်ပြီးတော့သေချာကြည့်ကြည့်ငယ်တွေကနေပြီးတော့တဖြည်းဖြည်းချင်းကြည်နိုင်တဲ့ယောဂီများလည်းကြည်ပါမိမိရဲ့ငယ်တွေခေါင်းတွေကနေမှမျက်နှာတွေတင်းလာလိုက်ခေါင်းတွေတင်းလာလိုက် ဒိတ်ဒိတ်ဒိတ်ဒိတ်ရိပ်ရိပ်ရိပ်ရိပ်ရောရောရောရအဲ့လိုတဏှာတွေကစိုက်ပြီးကြည်နိုင်တော့ပိုကောင်းတယ်။သမာဓိရှိတဲ့ယောဂီများအဲ့လိုကြည်နိုင်ပါတယ်။တင်းလာတာတွေကြက်လာတာတွေတောင့်လာတာတွေပူလာတာတွေထုံလာတာတွေဖောက်ပြန်နေတဲ့ရုပ်သဘောတွေပဲရုပ်သဘောတွေသူ့သဘောသူဖောက်ပြန်နေပါလား။သူ့သဘောသူ ပြောင်းလဲနေတဲ့သဘောတွေသူ့သဘောသူ ဖောက်ပြန်နေတာတွေပြောင်းလဲနေတာတွေရုပ်ရဖောက်ပြန်တဲ့သဘောပြောင်းလဲတဲ့သဘော အဲ့ဒီသဘောတဘာဝဟာသူ့သဘောသူဆောင်းနေတာသူ့လို့သူ့လုံနေတာအဲ့ဒါရုပ်တရားတွေဆိုတာဖောက်ပြန်တတ်တဲ့သဘောရှိတယ်ကြောင့်မို့အဲ့ဖောက်ပြန်တတ်တဲ့သဘောဆိုရယောက်ျားမဟုတ်မိန်းမမဟုတ်ယောက်ျားမဟုတ်မိန်းမမဟုတ်ရုပ်ရဖောက်ပြန်တတ်တဲ့သဘောပဲပြညာနဲ့မှာတော့လူလို့ယောက်ျားလို့မိန်းမလို့ရှိတယ်ပရမတ်နဲ့မှာကြောရုပ်နဲ့နာမည်ရှိတော့ ရုပ်ရဲ့ဖောက်ပြန်တတ်တဲ့သဘောရုပ်ဖောက်ပြန်နိုင်ဖောက်ပြန်နိုင်သွားသွားသိတဲ့နာရသဘောရုပ်ကဖောက်ပြန်တယ်နာကပြောင်းညွတ်တယ်ဖောက်ပြန်တယ်ညွတ်တယ်ဟောညွတ်တတ်တဲ့သဘောကနာသိတတ်တဲ့သဘောကနာတင်တာလေးပေါ်တင်တာသွားသိတယ်သိတဲ့စိတ်ကလေးလည်းရှိသေးလားညာနဲ့လိုက်ကြည့်ဦးသိပြောနေရင်တိတ်ကလေးတိတ်ကလေးတင်တာလေးကပေါ်လာလိုက် ပူတာလေးကပေါ်လာလိုက် ပူတာလေးကလည်းသူကသူပြောင်းသွားတာအေးတာလေးကလည်းပေါ်လာလိုက်ပြောင်းသွားတာထုံတာလေးကလည်းပေါ်လာလိုက်ပြောင်းသွားလိုက်ကြိုက်တာလေးကလည်းပေါ်လာလိုက်ပြောင်းသွားလိုက်သွားသွားပြီးတိတတ်တဲ့စိတ်ကလေးကလည်းတိတိတိတိပြီးတော့ပြောင်းနေတာတင်တာလေးပေါ်တင်တာသွားတည်တယ်တင်တာလေးပျောက်သွားရင်တည်တဲ့စိတ်လည်းမရှိဘူးရာတာလေးပေါ်ရင်ရာတာသွားတည်တယ်ပေါ်ပြလိုက်တာကယုတ်တည်တာကနာဩယုတ်တရားနဲ့နံတရား ဒီယုံနဲ့ဒီနာဒီတရားတွေဟာသူသဘောသူ ဆောင်နေပါလားသူ့လို့သူလုပ်နေပါလားအာသူတော်ယောက်ျားမိန်းမပုဂ္ဂိုလ်တ attva မရှိယုံနဲ့နာမရှိပါလားယုတ်တရားနံတရားတွေပဲသူသဘောသူအမှန်ကို မြင်တာယုံနံကိုသိတာယုံနံကိုအမှန်မြင်အောင်ကြည့် ရုပ်တည်းရဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောတည်းနာမ်တည်းရဲ့ပြောင်းညွတ်တတ်တဲ့သဘောတည်းရုပ်ဖောက်ပြန်တယ်နာမ်ပြောင်းညွတ်တယ်ရုပ်ပြောင်းလို့နာမ်ပြောင်းနေတဲ့သဘောတည်းရုပ်သဘာဝနာမ်သဘာဝတည်းသူသဘောသူဆောင်းနေတာသူ့လို့သူလုံနေတာ တို့ရဲ့ဖောက်ပြန်တဲ့သဘောဒီမြောင်ကြည့်ဒီကုလုံးကိုပေါ်တိုင်းပေါ်တိုင်းမှတတိထားကြည့်တတိထားစောင့်ကြည့်တင်မှုလေးတွေပြောင်းပြောင်းသွားတာလေးတွေတောက်နာလေးတွေပြောင်းပြောင်းသွားတာလေးတွေစိတ်ကလေးတွေပြောင်းသွားတာလေးတွေဖောက်ပြန်ပေါ်ပေါ်ပြနေတဲ့ရုပ်ရဲ့သဘောပြောင်းညွတ်တတ်တာတွေကနန်းဒါအကျုံးနဲ့နန်းဒီဘောကနေမှဩ ကောင်းတယ်ဆိုးတယ်လို့ခံစားမှုလေးပေါ်လာရင်ဝေဒနာဝေဒနာခန္ဓာကိုရှုတာကောင်းသဘောတွေခံစားပြီးတော့ပြည့်ရတယ်ဆိုးသဘောတွေကလည်းခံစားပြီးပြည့်ကောင်းတာလေးတွေဆိုးတာလေးတွေပေါ်ပေါ်ပြီးတော့ခံစားခံစားပြီးတော့ပြည့်ရတဲ့သဘောလေးတွေကိုမြင်ဝေဒနာနုပဒနာရှုတာကာယ ानु ပဒနာဝေဒနာနုပဒနာ စိတ်ဓာနုပဒနာစိတ်လေးတစ်လုံးရှုတော့သူ့ရဲ့သဘာဝတရားတွေသူ့သဘောသူဆောင်းနေတာတွေ ဒုက္ခသစ္စာမြင်အောင်ဆိုင်အောင်ရှုတော့ဓမ္မနုပဒနာတတိပဋ္ဌာန်တရား၄ပါးနဲ့အညီကိုခန္ဓာကိုယ်မှာ ပေါ်ရပေါ်ရကိုရှုလို့ရပါတယ်ရုပ်တရားတွေနာမ်တရားတွေဖောက်ပြန်နေတဲ့သဘောတွေဝိပဿနာဉာဏ်နဲ့မြင်အောင်ကြည့် အဲအလုံးယောဂီများဖြုတ်လို့ရပါပြီရှည်ပြေခြင်းလေးတွေလက်ဖြားလေးတွေခြူရလေးတွေကိုယ်လိုက်ဆန်းလိုက်လေ့ကျင့်ခန်းလုပ်ပြီးမှဖြုတ်ပေးပါ